ရားကတော့ယူပြီးပါပြီတရားပဲဟောရမယ်ဒီကနေ့1334ခုနှစ်ရာလိုလာပြီနေ့ဖြစ်တယ်အချိန်ကတော့ညယခုဆိုလို့ရှိရင်7:55မိနစ် ဝိဇင်ကစပြီးတော့ဘုန်းကြီးအလက်တရားဟောဖို့ခုနကဥသန္တာဝရကဟောပြီးသွားပါပြီဟာပုံညကာရီအဖွဲကတရားဟောပင့်ထားတာကြာပါပြီဒီရက်ကမှလည်းမဟောဘူးသေးလို့သွားပါဦးဆိုတော့ဘုန်းကြီးကတရားဟောဝေလက်ခံထားပါတယ်ရံကုန်မြို့ထဲမှာဟိုရက်ဒီရက်တွေလိုက်ပြီးတော့ တရားဟောလို့မရှိပါဘူး။ဘာကြောင့်လဲဆိုလို့ရှိရင်တရားနာခြင်းသာသနာ့ရိပ်သာဆိုတော့ရန်ကုန်မှာလာဖို့လွယ်ပါတယ်ရန်ကုန်မြို့တွေကသာသနာ့ရိပ်သာလာဖို့သိမဝေးကြဘူးလွယ်ပါတယ်။ဒါကြောင့်နာကျင်တဲ့ပုဂ္ဂိုလ်ကိုလာပြီးနာယုံမယ်လို့ရတဲ့လျှောက်ပြီးတော့ဟောနေတယ်ဆိုလို့ရှိရင်ဟောကြရရအများကြီးဖြစ်နေမယ်လို့လည်းဖြစ်ဖြစ်နေရတယ်။ညာတော့အားဖြင့်လိုက်ပြီးတော့မဟောပါဘူး။ဒါပေမဲ့ဒီက အာဘုညာကာရီအဖွဲ့ကတရားရရလျှောက်တာနဲ့ဒီမှာတရားဟောဝယ်လက်ခံတာကတော့တော်တော်ကြာပါပြီဒီကနေ့ဒီကနေ့ညကစပြီးတော့၃ရက်ဟောဝယ်ရှိပါတယ်တရားဟောဝယ်ရလဲဟောမဲ့တရားထောင်ဖို့စာရွက်တွေလည်းအလုံးဝေထားပြီးဖြစ်ပါလိမ့်မယ်တရားစာရွက်ရပြီးသား ။ဘာတရားလဲဆိုလို့ရှိရင်ကောင်းခြင်းလေးပြာမင်္ဂလာတရားတော်ဒီမှာတရားအကြောင်းနဲ့စရင်မင်းများရင်ဖြေမဲ့တကားများဒီနာနီနီပါးပါးရှိပါကလား။ဟင်မရှိဘူးလားမရှိဘူး။မရှိရင်လည်းအများကဖြေမှဖြစ်တော့မယ်။ ကောင်းခြင်းဆိုတာဟာအများအားဖြင့်လိုလားကြတယ်မကောင်းခြင်းဆိုတာဟာမလိုလားကြဘူးကောင်းခြင်းနဲ့မကောင်းခြင်းကိုဘယ်ဟာလိုလားကြသလဲကောင်းခြင်းကိုလိုလားကြတယ်မကောင်းခြင်းဆိုတာဟာဘယ်သူမှလိုမရှိကြဘူးမကောင်းဟုသမျှတွေကင်းရှင်းပြီးတော့ ကောင်းကျိုးချမ်းသာတွေရောက်ဖို့ရာကြီးရဲ့ပဲအလိုရှိကြတယ်အခုကနေ့ညဘုန်းကြီးတရားဟောဖို့ရာရည်ရထားတာကတော့အဲဒီကောင်းခြင်းတရားတွေ၄ပါးတဲ့အကောင်းတွေနဲ့ပြည့်စုံရအောင်လို့မြတ်စွာဘုရားဟောထားတဲ့တရားဘုန်းကြီးကတစ်ဆင့်ဟောရကောင်းခြင်း၄ပါးမင်္ဂလာတရားတော်တို့တို့လေးနဲ့ကောင်းပါလေ သူတို့ချင်းချင်းနဲ့ဟောမယ်ဆိုရင်လည်းသူကတနာရီလောက်အတွင်းလည်းပြီးနိုင်တယ်နာရီဝဲလောက်အတွင်းလည်းပြီးနိုင်တယ်ဒီကအကျယ်ချက်ပြီးဟောလိုက်မယ်ဆိုရင်လည်းတညာလုံးဟောလို့လည်းမကုန်ဘူးနှစ်ရက်ဟောလို့လည်းမကုန်ဘူးသုံးရက်ဟောလို့လည်းမကုန်ဘူးအဲဒါအကျယ်ချက်ဟောမယ်ဆိုလို့ရှိရင်ပြင်းမကုန်နိုင်ဘူးဒီထဲမှာဟောစရာတွေအများကြီးကျေဝန်းပါတယ် ခုဒီမှာတော့၃ညဆက်ပြီးတော့ဟောရမယ်။ဒီညဒနာကြီးကြော်ကြော်တော့ဒနာကြီးကြော်ကြော်တော့၃ညဆက်ဟောရတော်တော်တော့သုံးမောင်းပါရဲ့တော့အဲဒီကောင်းခြင်းလေးပြမင်္ဂလာတရားတော်ဟောရခြင်းအကြောင်းကတော့မြတ်စွာဘုရားမဟာဝတိကြီးဇေရဝံကျောင်းတော်မှာသတင်းသုံးနေစဉ်ခါကာလကနာသာတူကလာရောက်ပြီးတော့မင်းမြန်းလို့ဟောထားရပါတယ်။ နာဂာတိကလည်းစိတ်ကူးကောင်းတဲ့နာပါပဲစိတ်ကူးကောင်းတဲ့နာပဲသူစိတ်ကူးရတာနဲ့အဲဒီစိတ်ကူးရတဲ့ဥစ္စာကိုသူကမြတ်စွာဘုရားမင်းများလျှောက်ထားတယ်သူကမင်းများငယ်လို့မြတ်စွာဘုရားကဟောကြရတယ်ဒါကြောင့်ဒီတရားကိုအခုခွန်ကြီးတို့ကသင်ဟောနိုင်သူကဘယ်နဲ့မေးကြလဲဆိုလို့ရှိရင် ဂိန္ဓုယဝဇရာသာရုဂိန္ဓုသာရုပဋိဒိတာဂိန္ဓုနရနာရတနာဂိန္ဓုသောရေဟိဒုဟရံဗန္တိဘုံတော်နေဝံထွန်းလင်းတောက်ပါတော်မူပေသောမြတ်စွာဘုရားယာဝဇရာတာရုအိုမင်းမိတရားကောင်းသောအရာကဂိန္ဓုအဘေဘာနိမြတ်စွာဘုရားအာမေဝနာမပြည့်တယ် ။အိုဒီတရားကောင်းတာဟာဘယ်ဟာပါလဲမြတ်စွာဘုရားလို့ပထမဒိနာမမေကွန်မေးပါတဲ့။မဒိဋ္ဌိတာထိုင်မြဲတိတာနေစီသောသာဓုကောင်းသောရာဂဂိန္ဓုဘေဘာနိမြတ်စွာဘုရား။ထိုင်မြဲတိတာနေရင်ကောင်းတာကဘယ်ဟာပါလဲ။ထိုင်မြဲတိတာရင်မကောင်းတာလည်းရှိတယ်ကောင်းတာလည်းရှိတယ်။ မကောင်းတဲ့ဥစ္စာတွေခိုင်မြဲတည်ရနေရင်တော့နေရမကြဘူးဥပမာအားဖြင့်ယောဂဝေဒနာတွေဖြစ်လာတယ်အဲဒီယောဂဝေဒနာတွေဟာခိုင်မြဲနေပြီးမပြောင်းနိုင်ဘူးဆိုရင်မကောင်းဘူးပေါ့ဘေးရအန္တရာယ်ဖြစ်ပေါ်လာတယ်အဲဒီဘေးရအန္တရာယ်ဟာဖြင့်မပြောင်းနိုင်ဘူးခိုင်မြဲနေတယ်ဆိုရင်မကောင်းဘူးအဲဒီလိုပါပဲမကောင်းဘူးသမ ्या တွေခိုင်မြဲနေလို့ရှိရင်တော့မကောင်းတာပဲ ကောင်းတာတွေခိုင်မြဲနေလို့ရှိရင်ကောင်းတယ်အဲ့ဒါအကြောင်းပြုပြီးတော့ခိုင်မြဲဒီရရင်ကောင်းတာပဲဟာပါလေလို့အကောင်းဆုံးဖြစ်တဲ့တရားကိုယူရပြီးတော့နာကမေးပါတယ်နရနာလူတော်ဤရတနံအဖို့တန်သောရတနာကဂိန်တို့ပဲပါနိမြတ်စွာဘုရား လောကမှာသဒ္ဒနာဆိုတာရှိဒီငွေအစရှိတယ်ကိုယရနာတွေအဖို့ဒါနာတွေကိုယရနာလို့ခေါ်ပါတယ်ယရနာကြီးအနဲ့တရားတော့နောက်မှကျေတွင်ပြောရအခုတော့အချင်းချုပ်ပဲဖို့ဒါနာလောက်ပဲမှတ်တာဖို့မဒါနဲ့ဟာယရနာမခေါ်ဘူးအသုံးမကျတဲ့ပစ္စည်းတွေယရနာမခေါ်ဘူးဖို့ဒါနဲ့အသုံးကျတဲ့ဒါယရနာလို့ခေါ်တယ်အဲလူတို့လောကမှာ အဖို့တန်တဲ့ယရနာဟာဘယ်ဟာပါလဲလို့တတိယမေကုန်မေးပါသောရေဟိသခိုးရမြလူသောသူသောတို့သည်သူဟာမခိုးမြူနိုင်သောဥစ္စာကဂိမ်သူဘေဘာနိမြတ်စွာဘုရားသခိုးရမြလူသောသူသောတွေမခိုးနိုင်တဲ့ပစ္စည်းလောကတော့ဖြင့် မကိုးနိုင်တဲ့ပစ္စည်းရှိဖို့မရပါဘူးအဲသကောရမြလူသောသူတို့တွေမကိုးနိုင်တဲ့ပစ္စည်းရှိရင်လည်းသိနေရကြမှာပေါ့ဒါကြောင့်မို့ဒီနာကမေးပါတယ်ကအများသောလူတွေအကြိုက်ပါပဲမကိုးနိုင်တဲ့ပစ္စည်းတွေများရှိရင်သိနေရကြနော်ကိုပစ္စည်းတွေသူများခိုးခိုးသွားတဲ့နေရာမကြောက်လူရဲ့ယူသွားတဲ့နေရာမကြောက်သခိုးရမြလူသောသူတို့တွေကမခိုးနိုင်တဲ့ပစ္စည်းဟာဘယ်ဟာပါလဲလို့သရုတ်ထ၄နံပါတ် မေကောမေးလျှောက်ပါတယ်အဲဒီမေကောလေးခုကိုမြတ်စွာဘုရားဖြေကြားပါတယ်မေးတဲ့ပုဂ္ဂိုလ်ကလည်းသဒ္ဓါထာနဲ့လေးပုံမေးတယ်မြတ်စွာဘုရားကလည်းမေးတဲ့အတိုင်းပဲဖြေရတယ်ဖြေဆိုတာအမေးဖြေရတယ်မေးတာကိုဖြေရတယ်မမေးတာလည်းလျှောက်ပြီးတော့မဖြေရဘူးဒါရဲ့ မေးတဲ့ပုဂ္ဂိုလ်က၅ခုမေးရင်လည်း၅ခုဖြေရမှာ၆ခုမေး၆ခုဖြေရမယ်တရားမေးရင်တရားဖြေရမယ်အခုဒီနာသားက၄ခုပဲမေးထားတာမြတ်စွာဘုရားက၄ခုပဲဖြေထားတယ်နာကောင်းပါလေဒီလံယာဝဇရသာဓုသတ္တသာဓုပဋိဋ္ဌိတာပညာနရဏံရတနံပုံညာစောရေဟိဒုရံ ယောဗုဒ္ဓသီလိုရင်းနဲ့မင်းများလျှောက်ထားသောဝဏသံယာဝဇရာတာရုအိုမင်းမိတရားကောင်းသောအရာကသီလံကိုခြင်းသီလပါပဲဒီငယ်ရွယ်ကနေပြီးတော့အိုးသီးတရားအသင်္သာဝရကောင်းနေတဲ့အရာဟာ ကိုရင်းသီလပဲတဲ့ကိုရင်းသီလကောင်းပုံတော်တော်ကြာမှအကျေပြောရမယ်အခုတော့ခေါင်းစဉ်လေးလျှောက်ပြီးဟောနေတတိတိတာထိုင်မြဲသီလနေရှိသောသာဓုကောင်းသောအရာကပတ္တာယုံကြည်မှုကြည်ယုံမှုသလားတရားပါပဲ။ထိုင်မြဲသီလနေရင်ကောင်းတာကဘာလဲဆိုလို့ရှိရင် ရာတရားပဲတဲ့အဲဒီရာတရားကြောင့်ကလည်းအကျေကြီးဟောရလိမ့်မယ်နရနာလူတော်ဤရတနာဖုဒ္ဓမောရတနာကပညာအပိဒိမ္မာပညာပဲဒီအဲလူတော်ဤဖုဒ္ဓလုံးဖြစ်တဲ့ရတနာဟာပညာပဲတဲ့ဒါလည်းပဲအကျေတွင်ဟောရလိမ့်မယ် ဘုံညာစောရေဟိဒုဝရံစောရေဟိသခိုးသမျှလူသောသောရတိဒုဝရံမခိုးမြူနိုင်သောဥစ္စာကဘုံညာကုသိုလ်ကောင်းမှုပဲဒီသခိုးသမျှလူသောသူသောတွေမလူရနိုင်တာမခိုးယူနိုင်တာဆိုတာလောကနာမရှိဘူးအဲကုသိုလ်ကောင်းမှုပဲတဲ့ကုသိုလ်ကောင်းမှုတော့မခိုးမြူနိုင်ဘူးဒါကတော့လွယ်တယ်လို့ဆိုရမှာပေါ့လေသူကတော့တူတူနဲ့ပြောလို့ပြီးပါရဲ့ အဲဒီမေခွန်လေးခုကမြတ်စွာဘုရားကအဖြေလေးခုဖြေထားပါတယ်အဲဒီဖြေလေးခုကိုမူတည်ပြီးတော့ဘုန်းကြီးကအကျယ်တွင်းဖွင့်ပြီးတော့ဟောရလိမ့်မယ်တရားဟောတယ်ဆိုတာဟာမိမိတို့သင်ရမြင်ရတွေလျှောက်ဟောရတာမဟုတ်ဘူးဗုဒ္ဓသာသနာတော်မှာဆိုရင်စီးမြင်ရှိပါတယ်ဗုဒ္ဓသာသနာတော်မှာစီးမြင်ရှိတဲ့သုဒ္ဓသုတ်တရားတဲ့ သုတ်တပါဠိလိုကသုတ်တဗမာလိုကသုတ်ဆိုပြီးတော့ပြန်လာတယ်အဲဒီသုတ်ရဲ့အနေအိဗယ်တွေအခြားအနေအိဗယ်တွေလည်းရှိပါတယ်အဲဒီမှာမှတ်သားဝယ်ကောင်းတဲ့အဓိပ္ပာယ်တစ်ခုဘုန်းကြီးကပြောရအောင်သုတ်တဆိုတာဟာလက်သမားဆရာများမြင်းချတဲ့ကြိုးမြင်မှုကြပါလိမ့်မယ် ဆရာသမားဆရာတွေသစ်သားကိုခုတ်ဖို့ရွေဖို့ခွဲဖို့စိတ်ဖို့ဆိုရင်မြင်းချရတယ်မြင်းကျိုးလေးနဲ့မြင်းကျိုးလေးနဲ့ချပြီးအဲဒီမြင်းကျိုးလေးမူတည်ပြီးတော့ဒီမြင်းကျိုးအတိုင်းပဲခုတ်ရဖြည့်ရရွေရခွဲရစိတ်ရဒီတိုင်းမြင်းမချပဲနဲ့အလွတ် ခွဲစိတ်လိုက်လို့ရှိရင်တော့ဒီသားတွေမလိုရာလည်းပဲရောက်ပြီးတော့သွားရတယ်လက်လွန်ပြီးတော့ပြည့်စည်တယ်သွားရတယ်အဲဒါမြင်းလေးချရတယ်အဲဒါလိုပဲမြတ်စွာဘုရားတရားတော်ဟာမြင်းပဲဗုဒ္ဓရဲ့အဆုံးအမဗုဒ္ဓမြတ်စွာဘုရားရဲ့ဩဝါဒအတိုင်းလိုက်နာပြီးကျင့်ကြံလို့ရှိရင်အဲဒီသုတ်တရားအတိုင်းကျင့်ရသုတ်တရား အဲဒါမြင်းကျိုးပဲမြတ်စွာဘုရားဟောတော်မူတဲ့တရားတွေ40နဲ့9နှစ်ကာလပတ်လုံးဟောသွားတယ်ဟောတာမှနည်းနည်းပါးပါးဟောရတာမဟုတ်ဘူးနေ့ရောညရောဟောနေရတာဒီနေ့ကိုဒီချိန်ရလို့မဟုတ်ဘူးနှစ်ချိန်လည်းဟောရသုံးချိန်လည်းဟောရလေးချိန်လည်းဟောရအများကြီးဟောရပါလေအဲဒီတော့ဟောထားတဲ့တရားတော်တွေတဲ့ဒါတွေဟာသုဒ္ဓသုတ်ပဲလက်သမားတို့ အသုံးပြုတဲ့မြင်းကျိုးနဲ့တူတယ်။ဒါသမားတွေမြင်းချပြီးတော့ခွဲစိတ်တယ်လို့ပဲ။ဘုရားဆုံးမတော်တိုင်းလိုက်နာပြီးကျင့်ကြင်လို့ရှိရင်အဲဒီသုဒ္ဓမြင်းကျိုးအတိုင်းညစွာဘုရားဟောတော်မူတဲ့တရားတော်အတိုင်းပဲလိုက်နာပြီးကျင့်ရတယ်။ညစွာဘုရားဟောတော်မူတဲ့တရားတော်အတိုင်းပဲတဆင့်ဟောရတယ်။ဒါတော့ သာပေကျမ်းဂန်ဘုသူတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတရားဟောလို့ရှိရင်တရားဟောပါဠိတော်တွေကြီးရဲ့ပါပဲဘယ်သူမှလွတ်ဟောကြတာမရှိဘူးပါဠိတော်ကြီးရဲ့ဟောကြတာပဲဒီလိုကပါဠိတော်ဟောခြင်းဆိုတော့ဒီပုဂ္ဂိုလ်ကအထူးဟောရအောင်ပဲဘယ်ဟုတ်မလဲဘုရားသာသနာတော်မှာတရားဟောတဲ့ပုဂ္ဂိုလ်တွေအကုန်လုံးစာပေကျမ်းဂန် ကြာကြာနာနာတတ်တဲ့ပုဂ္ဂိုလ်တွေဟောနေတာပါဠိတော်တွေကြီးတယ်ပါဠိတော်အရင်ခံပြီးဟောရတယ်အဲပါဠိတော်အရင်ခံပြီးတော့အဲဒီပါဠိရဲ့အ내အဓိပ္ပာယ်တွေဟောရတယ်ပြီးတော့အ내အဓိပ္ပာယ်ကလည်းမိမိအာရဏောမတိနဲ့သင်္ဟာမြာတွေလျှောက်ဟောလို့ရှိရင်လည်းလောရကုန်တာပဲဒါကြောင့်အဲဒီပါဠိတော်ကိုဖွင့်တဲ့အထက်ကထာဆိုတာရှိတယ်အဲဒီအထက်ကထာရဲ့ အဖွင့်ကိုလည်းပဲကြည့်ပြီးတော့ဟောရတယ်။အဲဒီအထကရာဖွင့်ထဲမှာလည်းပဲတချို့တိမ်ညုံနေတာလေးတွေနားမလည်လောက်တာတွေကရှိနေကြတော့ဒီကဆိုတာကဖွင့်တာပဲဒီကဖွင့်နေလေကြည့်ပြီးတော့ဟောရပါတယ်။ဒါတော့မြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုဟောတယ်ဆိုရင်ဘုရားဟောတော်မူတဲ့သုတ်တမြင်းညွန်းနဲ့တူတဲ့သုတ်ပါဠိတော်ကိုအရင်ခံပြီးတော့ဟောရတယ်။ ဘုန်းကြီးတို့လည်းပဲအဲဒီသုတ်ပါဠိတော်ရင်းခံပြီးတော့ဟောရတာပဲအဲဒီဟောတဲ့တရားထဲမှာအကျင့်ကျယ်တွေကတော့သက္ကထာကဖွင့်တာတွေဒီကာကဖွင့်တာတွေလည်းယူပြီးတော့ဟောရပြီးတော့ဒီသုံးမှာအကျင့်ကလေးဖြစ်နေပေမဲ့တော့အခြားသုံးမှာအလားတူဟောထားတာတွေရှိပါတယ်အဲဒါတွေလည်းယူပြီးတော့ဟောရတယ်ဒါကြောင့်မြတ်စွာဘုရားကြီး တရားတော်တွေကိုကြာကြာနာနာတပ်ပြီးနားလည်တဲ့ပုဂ္ဂိုလ်တွေဟောတာတွေကဆရာဟောတော်မူတဲ့ပါဠိတော်ကြီးတဲ့ပဲအဲအလွတ်လက်တန်းဟောတာတွေတဲ့ချိုးပုဂ္ဂိုလ်တွေရှိအဲဒါကတော့သာပေဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေဟောတာရှိတယ်တွေ့ရတယ်ကြောက်ပြီးတော့နှုတ်တဲ့ရတယ်ကြောက်ဟောနေတယ်အဲဒီကတော့ဒီဟာမကြောက်ဘူးပြီးတော့တချို့လည်းပဲသာပေကိုတစ်စိတ်တစ်ပိုင်းယူပြီးတော့ကိုသင်ရမြင်ရတယ်ကြောက်ဟောတာရှိတယ် အဲဒါကလည်းတော်တော်နေရာမကြပါဘူးဒါကတော့ခွန်ကြီးတို့ကကျဲ့တယ်မှမှပြောရမယ်ဆိုလို့ရှိရင်ဒါသာသနာပြည့်တရားတွေပဲတရားတရားလူလူခွာလူလူနဲ့တရားတရားနဲ့ကြောင်းမြန်ကြီးဟောတာတွေရှိတယ်အဲဒီလိုတရားတွေကတော့အားလည်းမပေးသင့်ဘူးနားလည်းမနာသင့်ဘူးနေရာမကြတဲ့တရားတွေပဲအခုခွန်ကြီးတို့ကတော့ဘုရားဟောပါဠိတော်မူတည်ပြီးတော့ဒီထဲမှာ သိရင်သိရတဲ့တရားတွေကိုအသေးစိတ်ဝေဘာပြီးတော့ဟောသွားမယ်။ပြီးတော့ဟောယုံနာယုံနဲ့မဟုတ်ဘူးတကယ်တမ်းလဲအားထုတ်ရ။အားထုတ်လို့ရှိရင်တကယ်တမ်းလဲဖြစ်ကိုယ်တွေ့ဖြစ်တဲ့တရားတွေတဲ့ဒါတွေကိုဟောရမှာဘုန်းကြီးက။အခုပထမဆုံးမေခွန်းနဲ့အဖြေလေးစပြီးတော့ဟောရတယ်။အဲ့ဒါဘုန်းကြီးကဆောင်းပုဒ်ကလေးပေးတာကခုနပါဠိတွေနဲ့တည်းရွတ်ပြီးပြီ။ အဲဒီပါဠိအနေနဲ့ဒီဘုန်းကြီးတို့ပေးထားတဲ့ဆောင်းမုန်းနဲ့အတူတူပါပဲဗမာလိုပြန်ထားတယ်ဗမာပြန်လို့ဆိုရမှာပေါ့။အိုဒီတရားကောင်းတာပဲဟာလေလို့မိကုံထုတ်တာ။အိုဒီတရားကောင်းတာကိုကျင့်သီလပဲ။ဟုတ်ကဲ့။ဒိဉ္သူယာဝဇရတာတို့ယာဝဇရအိုဒီတိုင်အောင်ပါရုကောင်းသောယာကကိန္ဓုဘေဘာနိမြတ်စွာဘုရား။ အဲ့ဒါကိုဘုန်းကြီးကဆောင်းဖို့ပေးတာ။ဟိုဒီတဟောကောင်းတာပဲဟာလေ။သူ့ပါဠိနဲ့သူ့နဲ့အတူတူပါပဲဒါပါဠိတော်ပဲ။ပါဠိတော်ဘာသာပြန်ထားတာပဲအတူတူပဲ။သီလံယာဝသရတာတို့ဒေဝဗုဒ္ဓသီလိုရင်းနဲ့မင်းများလျှောက်ထားတဲ့ဝနာကသီလံကိုကျင့်သီလသည် ယာဝဇရာဩဒီတိုင်အောင်သာဓုကောင်းသောတရားပေသည်ယာဝဇရာဩဒီတိုင်အောင်သာဓုကောင်းသောတရားကဒီလံကိုခြင်းဒီလပါပေသည်ဩဒီတံကောင်းတာကိုခြင်းဒီလပဲဘာသာပြန်တာပါဠိတော်ပဲသူလူပဲလားအဲဒီပါဠိတော်လေးတွေဗမာလိုပြန်ထားတဲ့ပါဠိတော်လေးတွေနှုတ်တယ်ဆိုရအခုလူတွေဟာ စကားပြောရတဲ့ရွယ်ကစပြီးတော့စကားတွေပြောလာကြတာသုံးပြီတဲ့နှုတ်ထဲမှာစကားတွေတဲ့နာညာအကြောင်းရွာအကြောင်းသုံးဖို့ပြောလာကြဘူးဘဝတွေလည်းပဲပြောတဲ့စကားတွေသုံးရှိရှိတော့ဘဝတွေကလည်းပြောတာသုံးလာပါပြီစကားတွေကတော့အဲအခုမြတ်စွာဘုရားဟောတော်မူတဲ့စကားအမတန်အမြင့်သာရရှိတဲ့စကားလေးကိုမိမိတို့ရှားနဲ့မိမိတို့နှုတ်ခမ်းနဲ့ လေကြောင်းအာဂုံနဲ့အဲဒီကနေပြီးတော့တရားတရားတော်လေးရွတ်လိုက်ရလို့ရှိရင်အမနာဘုဒ္ဓနဲ့ဒါကြောင့်မို့လိုက်ပြီးတော့ဆိုရမယ်။ဩဒီတယံကောင်းနာပဲဟာလေ။ဩဒီတယံကောင်းနာကိုခြင်းသီလပဲ။ဩဒီတယံကောင်းနာပဲဟာလေ။ ကိုယ်သိတရားကောင်းတာကိုခြင်းသီလပဲ နားမလဲကြာမရှိပါဘူးနော်။ကိုယ်စီတရားဆိုတာလည်းနားလဲတာပဲ။နားမလဲရင်တော့ဒါဗမာမဟုတ်လို့ဖြစ်မှာဗမာစကားဆိုတော့နားလဲရမှာ။ကိုယ်စီတရားဆိုတာနားလဲတယ်။ကောင်းတာဆိုတာလည်းနားလဲတယ်။ဘယ်ဟာလဲဆိုတာလည်းနားလဲတယ်ကအရာချင်းပြောနေတဲ့စကားပဲ။ရာထဲပြောနေတဲ့စကားနဲ့ဘာသာပြန်ထားတာပဲပါဠိတော်တော့ပါဠိတော်ဆရာဟောဆရာပဲ ။ဩဒီတယံကောင်းတာကိုချင်းသီလပဲဆိုတာ။ကိုချင်းသီလဆိုတာလည်းပဲနားလည်သိမလို့တော့နားလည်ရမှာ။ဩဒီတယံကောင်းတာကိုချင်းသီလပဲ။ကိုချင်းသီလဆိုတာဘာတွေတော့ဆိုလို့ရှိရင်ကိုချင်းသီလဆိုတာလူမျိုးအမျိုးမျိုးဘာသာမျိုးမျိုးအယတ္တေသအမျိုးမျိုးမှာကိုချင်းသီလဆိုတာအသီးသီးရှိကြတာပဲ။ ကိုချင်းသီလသူ့သူ့ကိုချင်းသီလနဲ့သူ့ဟာသူကောင်းနေတာကြီးရဲ့ပါပဲမကောင်းတဲ့ကိုချင်းသီလတော့အများကအသိမှပြုမယ်လို့မဟုတ်ဘူးသူ့ဟာနဲ့သူကောင်းတယ်ကိုချင်းသီလအဲလောကမှာယဉ်ကျေးမှုဆိုတာလည်းရှိတယ်ကိုချင်းသီလတွေပဲမြို့ကြီးပြကြီးတွေလူယဉ်ကျေးတဲ့လူတွေလိုက်နာပြီးကျင့်သုံးနေတာလည်းရှိတယ်အပြောဆိုရင်ကြည်ကြည်ပြောဆိုရတယ်ဒီမင်းမှုပဲပြောဆိုရတယ် လူကြီးလူကြီးနဲ့တန်တဲ့စကားပြောဆိုရတယ်လူငယ်လူငယ်နဲ့တန်တဲ့စကားပြောဆိုရတယ်ဆွေမျိုးတွေအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေဆိုရင်အာအကြီးတို့အတော်တို့အကိုတို့အမတို့စသည်ဖြင့်ဒီလိုဟာတွေပြောဆိုရတာလောကယဉ်ကျေးမှုတွေကိုချင်းသီလတွေပဲဒါတွေကောင်းတယ်ငငယ်ကလေးကစပြီးတော့ကောင်းလာတာတွေပဲ ဗုဒ္ဓဘာသာဝင်တို့ဤသုံးသံတလေအားဖြင့်လူငယ်တွေကလူကြီးကိုယူစေရတယ်ယူစေတတ်တဲ့လူကြီးပုဂ္ဂိုလ်တွေရှိညာသံဃာတော်ရှိမှဆိုလို့ရှိရင်အဲအနတ်တော်ဘာတော်မစည်းပဲနဲ့ယူသူတွေသွားရတယ်ဟွန်းကိုယ်တွေပါလေကုန်းပြုပြီးတော့ခေါင်းတွေပါလေငုံပြီးတော့အယိုသေးပြုပြီးတော့သွားရတယ်ဒါက ယဉ်ကျေးမှုကိုကျင့်သီလပဲဒီပြင်တခြားနိုင်ငံတွေတခြားလူမျိုးတွေသူသူ့လူမျိုးနဲ့သူ့ဘာသာတရားနဲ့သူ့အလေးကျင့်နဲ့ကိုကျင့်သီလတွေလည်းရှိကြတာပဲသူ့ဟာနဲ့သူကောင်းတာပဲအဲသူ့ရနဲ့သူသူ့အလေးကျင့်လေးကျင့်မှဒီရကပြောနေတဲ့စကားဒီရကအတိုင်းပြောမှဟိုရကပြောတဲ့စကားနဲ့ပြောလို့ရှိရင်ရိုင်းတယ်ဘယ်လိုသင်တတ်တယ် ဒီရမှာဝို့စားနေတဲ့အဝို့စားအစဉ်ပြင်းနေရှိဟိုရမှာဝို့စားနေတဲ့အစဉ်ပြင်းနေရှိတယ်အဲဒါဒီရကဝို့ဝို့တဲ့အဝို့မျိုးဝို့လို့ရှိရင်ရင်ကြီးတယ်၊ဒိမ်မွေးတယ်ဒီလိုထင်ကြတယ်ဗမာပြည်ကိုနိုင်ငံသားကရောက်ပြီးတော့လာတယ်ဆိုရင်နိုင်ငံသားကပုဂ္ဂိုလ်တွေကဗမာပြည်အဝို့စားနဲ့အမျိုးသမီးရှင်အမျိုးသမီးအဝို့စားနဲ့မျိုးသားတွေကလည်းမျိုးသားဝတ်စားနဲ့ခေါင်းမောင်းနဲ့အင်ကြီးနဲ့ဗားနဲ့ဝို့လို့ရှိရင်ဒါလည်း ကြီးကောင်းတယ်လို့ထင်ကြတာပဲကိုလူမျိုးတွေနေနဲ့နိုင်ငံသားတွေသွားတော့လည်းဒီလိုပဲသူတို့နိုင်ငံတွေမှာသူတို့အဝတ်စားမျိုးဝတ်လို့ရှိရင်သူတို့ကလည်းကြီးကောင်းတယ်လို့ထင်တယ်ဗမာအဝတ်စားကြီးနေဆိုရင်သူတို့ကရိုင်းတယ်လို့ထင်နေတယ်ဒါကဘုန်းကြီးတို့အိန္ဒိယသွားတော့ဗမာတရားမျိုးသမီးတယောက်တွေ့တယ်အိန္ဒိယကအတိုင်းပဲသူကအိန္ဒိယကနမကြီးတွေဝတ်တဲ့အတိုင်းပဲဝတ်လာတာကိုဝတ်တော့ခွန်ကြီးကဗမာမမသိနောက်မှမေးမြန်ကြည့်တော့သူ့ဥစ္စာဗမာဖြစ်တယ် သူဒီလိုဝါချင်းရဲ့အကြောင်းသူကပြောတယ်ဟိုမှာတဲ့ဗမာဝဇ္ဇာနဲ့လို့ရှိရင်လည်းဝိုင်းပြီးတော့ပြောင်းမြလောင်ကြတယ်တဲ့ဒါသူတို့ဝဇ္ဇာနဲ့ဝတ်နေမှဘယ်မှတော်တယ်တဲ့သူကဟုတ်မှာပဲသူသူရနဲ့သူသူလေ့ကျင့်တယ်သူသူယဉ်ကျေးမှုနဲ့သူဒီလိုတော့အဲဒါလောကဘက်ကကိုကျင့်သီလယဉ်ကျေးမှုတွေဟာလဲသူရနဲ့သူသူတွေသားနဲ့သူလူမျိုးနဲ့လာပြီးတော့ကောင်းတာပဲ အဲလိုက်ပြီးတော့ကျင့်ရတယ်ကျင့်လည်းကျင့်တယ်ပါတယ်ဗျာအပြစ်မရှိပါဘူးသူစားသူတို့ဝတ်စားလို့သူတို့နေထိုင်လို့နေသူတို့ကြောဆိုမျိုးကြောတိုင်းနာကောင်းတဲ့ဥစ္စာတွေပဲဘာမှပြစ်မရှိဘူးဒါပေမဲ့လို့ဗုဒ္ဓမြတ်စွာဘုရားရဲ့ရည်ရွယ်ချက်ကတော့အဲ့ဒီလောကယဉ်ကျေးမှုလောက်ကတော့ပမာဏမထားပါဘူးလောကယဉ်ကျေးမှုဆိုတာကတော့လောကမှာဉာဏ်ရှိတဲ့လူကြီးလူကောင်းတွေ အပြီးမှပြုနေကြတာပဲသင်ပြပေးနေကြတာပါမှသိထူးဆန်းတာမဟုတ်ဘူးအရေးကြီးတာကတော့တရားနဲ့စတဲ့ကိုချင်းသီလာတဲ့အဲ့ဒါကတော့လောကမှာလူတိုင်းလူတိုင်းမသိကြဘူးအကြတိုင်းကြတိုင်းကလည်းမသိကြဘူးမြတ်စွာဘုရားများပွင့်ထုံးပေါ်ပေါ့လားမှဒီကိုချင်းသီလာပြည့်ပြည့်စုံစုံသိရတယ်အဲ့ဒါကဘာတွေတုံးဆိုလို့ရှိရင် အခုဗုဒ္ဓဘာသာဝင်တွေကျင့်သုံးပြီးတော့နေတဲ့၅ပါးသီလ7ပါးသီလ10ပါးသီလသင်္သာမဏေများကျင့်တဲ့သီလယဟများကျင့်တဲ့သီလဒီသီလတွေပါပဲအဲဒီသီလတွေကအရိယာမဲ့ဖို့တိုင်အောင်အရိယာမဲ့သီလအဲဒီတရားရှိပါတယ်မနာမြင့်ပါတယ်အရာတမဲ့သီလတရားရှိပါတယ်အဲဒီကိုကျင့်သီလတွေတဲ့အဲ့ဒါတွေက ပုံမင်းမိတရားကောင်းတယ်လောကမှာရာဝတ္ထုပစ္စည်းတွေကတော့အခါခါသိမ့်မကောင်းဘူးငငယ်ရွယ်ရွယ်ဝတ်ဆင်ပြီးတော့နေတဲ့အဝတ်တွေအရွယ်ကြီးတဲ့ပုဂ္ဂိုလ်တွေဝတ်လို့ဆင်လို့မတော်ဘူးဆိုပါတော့ရွယ်ရွယ်ရွယ်အသက်20ရွယ်လောက်20အောက်ရွယ်လောက် အဲဒီရွယ်လောက်ကဝတ်တဲ့မျိုးသမီးအဝတ်မျိုးသားဝတ်တွေရှိအဲဒါကိုအသေးရွယ်60ကျော်90လောက်ရှိနေတဲ့အဖွားကြီးတွေအဖိုးကြီးတွေဝတ်ဆင်ထားလို့ရှိရင်အဲဒါတော့ဒီကားတော့ကောင်းပါမလားဟမ်မကောင်းဘူးအဖိုးကြီးဖွားကြီးတွေဝတ်ဆင်ထားလို့ရှိရင်လူကလေးတွေကဘယ်နဲ့ပြောကြတော့ဆိုဩတကယ်ပြာမီငယ်တကယ်ပြာမီအဲငယ်မူပြန်လာတဲ့ ဒီလိုပြောကြတယ်ရှိရဲ့တချို့ဘုန်းကြီးမော်လမြိုင်မှာနေတော့ကဒကာကြီးတယောက်ရာရှိတဲကပါပဲရာရှိမှခမင်းမြင်တဲကပါနင်းနေမဟုတ်ပါဘူးခုတော့လည်းမရှိပါဘူးဘယ်လိုတော့ပါလူကစိတ်ကနုလူကအဝတ်ပင်ပဲလို့လူငယ်လေးတွေဝတ်တဲ့ဝတ်နုနုကလေးတွေဝတ်တယ်သူကအဲအကြောင်းအသင်းသိသိချင်းလေးနုနုလေးပဲဝတ်တယ်လို့သိုးသိချင်းလေး အင်းအင်းကြီးလည်းပဲအင်းကြီးရောင်ကောင်းကောင်းနဲ့နုနုလေးတွေဝတ်ကောင်းပေါင်းလည်းဒီလိုပဲနုနုဝတ်နုနုပဲကောင်းပေါင်းဖြီးတောင်မှသူကအဲနုနုပဲသူကဖြီးလည်းပဲရိုးရိုးထီးမဟုတ်ဘူးသူကရိုးသမီးတွေဆောင်းတဲ့ပန်းနဲ့ပါနဲ့ဗမာကြီးရလို့တဲ့ဖြီးတွေပြီးပါတယ်အဲဒီဖြီးတွေအစိမ့်စိမ့်စိမ့်နဲ့ကြာကြာနဲ့အဲဒီလိုဖြီးတွေပြီး အဲဒီလိုထီဆောင်းတာဆောင်းတော့ဆိုင်ရဲ့ပုဂ္ဂိုလ်တွေကသူပြောကြတာပေါ့အာဒီကကြီးကအဲဒီလူကြီးကတော့ငယ်မူပြနေတယ်ဆိုပြီးတော့ပြောကြတယ်ဒါကြောင့်လူရရရပုဂ္ဂိုလ်တွေဝတ်သားဆင်ရင်နဲ့အဝတ်ဆင်အသုံးဆောင်တွေကိုဖိုးကြီးဖွားကြီးတွေသုံးဆောင်ရင်ဖြင့်မတင်တယ်ဘူးမကောင်းဘူးဒါကြောင့်လောကမှာလူတွေရဲ့အသုံးဆောင်ဟာ ငယ်ကြီးကစပြီးတော့အိုမင်းမိတဲ့အောင်သုံးလို့မရဘူးတဲ့သူ့ချိန်ပိုင်းနဲ့သူသုံးရတယ်အဲငယ်ကြီးကစပြီးအိုမင်းမိတဲ့အောင်စင်ထာဝရကောင်းတာကတော့ကိုချင်းသီလာပဲလောကဘက်ကခုနကပြောတဲ့ယဉ်ကျေးမှုကိုချင်းသီလာငယ်ရွယ်ကလေးသူငယ်လေးတွေလည်းလူကြီးတွေသူနဲ့ဆုံးမထားတဲ့အတိုင်းအပြောဆိုရင်ရည်သိမ်မွေ့တယ်နုနုညံ့ညံ့ရှိတယ်အနေထိုင်ရည်သိမ်မွေ့တယ်နုနုညံ့ညံ့ရှိတယ်ဆိုတော့ချင်းကလေးတွေလည်းပဲကောင်းတာပဲ။ လူကြီးတွေကချစ်ကြတယ်လူသားလေးကလိမ်ပါတယ်လူသမီးကလိမ်ပါတယ်ပြောရတယ်ဆိုရတယ်လူကြီးမှပြီးရတယ်ယူသေးရတယ်ဟောလူကြီးတွေကသဘောကျငငယ်ရရလည်းကိုကျင့်သီလာကောင်းတာပဲဒါလောကဘက်ကအဲအရွယ်ကြီးတဲ့ပုံကိုယ်တွေလည်းလောကဘက်ကကိုကျင့်သီလာတွေနဲ့ရင်ကြီးဒီနေမှုဝင်နေလို့ရှိရင်ဒါရေးကြည့်တာပေါ့ကလေးကတော့ဒီရင်ကြီးချင်းမရှိတော့ရရင်စနေနေပဲမလို့ကလေးပဲမသိတာလို့ပဲဆိုဖြေလို့ရတယ် အဲလူကြီးအချိုးမကြပြီဆိုမှပြင်လို့မရဘူးခက်တယ်။ဒါကြောင့်လောကဘက်ကယဉ်ကျေးမှုဟာငငယ်ရွယ်ကစပြီးတော့လူကြီးတန်အောင်ကောင်းတယ်၊အိုမင်းတရားအောင်ကောင်းတယ်ဆိုတာသင်ကြားပါတယ်။တရားတွေကကိုချင်းသီလကပိုပြီးရေးကြည့်ပါတယ်။ဘုရားမာသာဝင်ဗုဒ္ဓဘာသနာဝင်ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဘုရားမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်း ၅ပါးသီလသင်္ကြန်ပြည့်စုံနေဖို့လိုပါတယ်။ရံခါရံခါတော့တတ်နိုင်လို့ရှိရင်7ပါးသီလဆောက်တည်လို့10ပါးသီလဆောက်တည်လို့အဲဒါလည်းပဲရှင်းရမယ့်ဥစ္စာတွေလူရင်းကတော့၅ပါးသီလအရေးကြီး၅ပါးသီလ၅ပါးသီလဆိုတာဟာဝုကဲသို့မြဲစီရမယ်။ဟာဝုမပါလို့ရှိရင်ဘုမဝုမပါလို့ရှိရင် လူကြီးသူကြီးသွားလို့မတော်ဘူးလူပြိတ္တထဲမသွားနိုင်ဘူးအဲဒီအဝတ်တောင်မှသဗ္ဗရာရစင်စင်ကြယ်ကြယ်မှအဲဒီလိုဟာဝတ်ပြီးတော့မှလူပြိတ္တထဲသွားလို့ဖြစ်အစုပ်ပြက်တွေဝတ်သွားလို့နေရာမကြဘူးအဟောင်းသားတွေဝတ်သွားလို့နေရာမကြဘူးအဲလိုပဲငါးပါးသီလဆိုတာအမြဲတမ်းကျင့်ရမယ်ကျင့်ဖို့ပဲ အများအားကြည့်ရမယ်ကျင့်အဲ့ဒါကျင့်နေလို့ရှိရင်ငငယ်ရွယ်ရွယ်လည်းကောင်းတာပဲကလေးသူငယ်တွေ၅ပါးသီလလုံးညုံနေတယ်ဆိုကောင်းတာပဲအဲလူကြီးတွေလည်း၅ပါးသီလလုံးညုံနေတယ်ဆိုကောင်းတာပဲကြီးတွေကောင်းတယ်ဘောလို့ဆိုတာကြီးတွေကောင်းတယ်ကြာလေကောင်းတယ်ဟောင်းတယ်သိတယ်ဘုန်းကြီးကဒီဆောင်းမုတ်ကလေးလည်းပဲအင်းပြေးတာကြာလေကောင်းတယ်ဟောင်းတယ်သိတယ်လောကမှာတော့ကြာလို့ရှိရင်မကောင်းတာတွေပဲများတယ်ကောင်းတာတည်းမရှိဘူး လူချင်းချင်းပေါင်းတဲ့ဆက်ဆံတာတောင်မှအစတော့နေရာကြတာနောက်ကြလို့ရှိရင်တဲနေရာမကြဘူးဒီလိုဖြစ်တတ်တယ်အဲအစာအဆုံးကောင်းတဲ့ပုံကိုယ်လည်းပဲပေါင်းတဲ့ဆက်ဆံတော့လည်းရှိပါတယ်ဒါပေမဲ့လို့အစာအဆုံးမကောင်းတာတွေလည်းပဲတွေ့ရတတ်တယ်ပေါင်းတဲ့ဆက်ဆံရေးတောင်မှတွေ့ရတာဒီနေ့သုံးဆောင်လက်ဒီလိုပဲအစအပြစ်တော့ကောင်းတာဟောင်းတော့လို့ရှိရင်မကောင်းကြာလေကောင်းတယ်မဟုတ်ကြာရင်မကောင်းပဲဖြစ်တတ်သည်တဲ့လောကမှာ အာဟောင်းလေသစ်လေဟောင်းလို့ရှိရင်တော့အသစ်ပဲဖြစ်မလဲဟောင်းရင်တော့ဟောင်းပဲဖြစ်တာကြားလေကြားလေဟောင်းဟောင်းသွားတာအဲကိုချင်းသီလကတော့ကြားလေကောင်းနေတယ်ဟောင်းလေသစ်လေပဲဟိုလောကမှာတရားပစ္စည်းတွေများတန်ဖိုးထားကြတယ်ဘာမှတန်ဖိုးမရှိတဲ့စိတ်ကောင်းကလေးတစ်ခုပဲနဲ့လို့သူကသိင်းနဲ့သားနဲ့ချီပြီးတော့ဝယ်တဲ့လူကရှိသေးတာကိုဒီလိုကြောင်းပစ္စည်း အဲလိုက်ပြီးတော့ဝဲနေတဲ့ပုဂ္ဂိုလ်ကရှိတယ်။ကြာလေသူကပုဒ္ဒံအဲ့ဒါလိုပဲကိုကိုချင်းသီလကြာရင်ကောင်းတာပဲတဲ့ဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမဩဝါဒအတိုင်းငါးပါးသီလတွေလုံးလုံးချင်းချင်းကျင့်ပြီးတော့ထားလို့ချင်းအဲ့ဒါတွေပြန်စဉ်းစားနမနာကောင်းတယ်သီလံသက္ကတာသောပါဏံသီလံသီလသည်သက္ကတာနတ်ပြေသောပါဏံစောင်းနှံလေကားပါပဲဒီ ဒါကတော့နှစ်ထအိမ်သုံးထအိမ်တွေရှိတယ်အသက်ထတွေတက်မယ်ဆိုလို့ရှိရင်လေကားမရှိရင်တက်လို့ဖြစ်ပါမလားဖြစ်ပါဘူးလေကားမရှိရင်မတက်နိုင်ဘူးလေကားနဲ့တက်ရတယ်စေသားလေကားဝါလေကားတော်ရတော်ရလည်းမျိုးရမျိုးရလည်းလေကားတော့ရှိရလေကားနဲ့တက်ရလေကားထောင်ပြီးတက်ရအဲနာပြည်လောကကိုဘယ်လေကားနဲ့တက်မလဲဆိုလို့ရှိရင်သီလလေကားဟာအကောင်းဆုံးပဲ ဒါနနဲ့လည်းကုသိုလ်ကောင်းမှုနဲ့နာပြေလောကရောက်နိုင်ပါတယ်ဘာဝနာနဲ့လည်းရောက်နိုင်ပါတယ်ဒါပေမဲ့လို့သီလကအရင်းကမယ်သီလစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာအပေလေးပါးမကြနိုင်ဘူးဘယ်လေးပါးကြတယ်ဆိုတာသီလမစင်ကြဲလို့ဒါနကုသိုလ်ရှိနေစေကမူသီလကမစင်ကြဲလို့ရှိရင်အဲမပေးကြဘူးဒါနက လူပြေနာပြေဖြစ်စေရတဲ့ဆိုပေမဲ့လို့သီလမစင်ကြယ်တဲ့ပုဂ္ဂိုလ်မှာမသေးကြဘူးတဲ့သီလမိမိကသီလချွေရင်းနေလို့ရှိရင်အဲဒီသီလကသေရနည်းကြတော့နမိတ်တွေထင်တယ်အနာရေးကြီးပါတယ်ကိုပြုထားတဲ့မှုကပဲမှပြေးလို့မလို့ကိုမှုကိုပေါ်နေတာပဲလောကရင်တော့ရာဇုံမှုတို့ပါတော့အဲဒိဋ္ဌိစိတ်ဖုံးကွယ်ထားလို့ရှိရင်ရကျင်လည်းရတာသေးတယ် အဲဒီတရားဘက်ကနေပြီးတော့မကောင်းမှုတွေကဖုံးကွယ်ထားလို့မရဘူးသူများမသိပေမဲ့ကိုယ့်ဟာကိုယ်တော့သိနေတာပဲအမှန်ရေးကြည့်ရဲ့အဲဒီတော့ဒီကနေ့ကြတော့ဒီမကောင်းမှုတွေကလာပြီးတော့ခြင်းအဲခြင်းတော့ကိုအပေလေးပါးကြာသွားတာတဲ့တဲ့ဒါကြောင့်သီလရေးကြည့်ရဲ့သီလစင်ကြဲနေလို့ရှိရင်ပြင်းရင်နာတိရောက်ဖို့ရမခဲရင်ဘူးတဲ့ဒါကြောင့်သီလံသီလတွေသက်္ကာတာနာတိသောပါဏစောင်းနာနေကြပဲ သီလနဲ့တူတဲ့လေကားရတော့မရှိဘူးတဲ့နတ်ပြည်ရောက်ဖို့ရအခုလောကမှာရှိတဲ့ဒေသလေကားတွေဝါလေကားတွေဥလေကားတွေနဲ့နတ်ပြည်တက်လို့ရပါမလားမရဘူးနတ်ပြည်တက်ရင်ဒီလေကားတွေနဲ့လို့မရဘူးလေညာနဲ့တက်လို့လည်းမရဘူးဒုံညာနေပါတယ်နဲ့အာသာသရင်နဲ့တက်လို့လည်းမရဘူးတက်လို့တော့တက်တော့တက်သွားတယ်တက်သွားပြီမယ်လို့သူဥစားဟိုရောက်တော့ နတ်တွေမြင်နိုင်တဲ့မျက်စိကလည်းမပါကိုယ်ကလည်းနတ်မဟုတ်ဆိုတော့မနတ်တွေမတွေ့ဘူးဒီလိုကပြောကြတယ်ကောင်းရင်တက်သွားနတ်ပြည်လည်းမတွေ့ဘူးလို့ပြောကြတယ်အဲတွေ့လိမ့်မှာတော့သူတို့မျက်စိမှမပါပဲနဲ့မျက်စိမွဲတဲ့ပုဂ္ဂိုလ်မျက်စိမှုန်တဲ့ပုဂ္ဂိုလ်တွေများမျက်မှန်တမှမြင်ရတယ်မျက်မှန်မတတ်ရင်မမြင်ရဘူးတချို့စာကြည့်မယ်လို့သွားမျက်မှန်မပါတာနဲ့မကြည့်ရဘူးအဲလိုပဲ နာကိုမြင်နိုင်တဲ့မျက်စိကနာမျက်စိမှာနာမြင်နိုင်တာအဲဗုဒ္ဓသာသနာမှာတော့မှာတော့နာမြင်နိုင်တဲ့တရားမျက်စိလည်းရှိပါတယ်အဲဒါရအောင်ကျင့်လို့ရှိရင်ရပါတယ်ဒီပါစကုဘိညာဉ်နဲ့ရပါတယ်အဲဒါမြင်နိုင်တယ်ဆိုအဲဒီတော့မြင်နိုင်တဲ့မျက်စိမပါလို့ရှိရင်ကောင်းငင်တက်သွားလို့ကောင်းငင်ရောက်ကောင်းငင်တွေ့မှာပဲနတ်ဘုံမိမာနဲ့မတွေ့နိုင်ဘူးနတ်သားနာသမီးတွေမတွေ့နိုင်ဘူးအဲတော့ အဲဒီတော့အာကာသယင်နေနဲ့တက်သွားလို့နတ်ပြင်မရောက်ဘူးဟိုရောက်သွားလို့လည်းနတ်ဖြစ်တာမှမဟုတ်ပဲလူဟာလူပဲဥညင်တာအိုမှာပဲနာကျင်တာနာမှာပဲပြည်နာပြည်မှာပဲဘယ်သွားနေနေလူယုတ်ကလူယုတ်ပဲဥညင်တာရင်အိုရမှာပဲဒါကြောင့်နာပြေတက်ခြင်းလို့ရှိရင်သိပြင်းလှေကားနဲ့တက်လို့မရဘူးတဲ့အဲဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကတက်နိုင်ပါလေဒါပေမဲ့အဲ့ဒီတည်း သီလလေကဟာအကောင်းဆုံးပဲသက္ကာရောနာပောပါဏံအញ្ញံသီလသမန်ကုတော်သီလသမန်သီလနဲ့တူသောအញ្ញံသီလမှတပါသောသက္ကာရောနာပောပါဏံနတ်ပြည်သို့တကြောင်ဆောင်းသားလေကမြည်ပြီးကုတော်ပဲမှာရှိရမည်နတ်ပြည်တက်ဖို့ရအကောင်းဆုံးဆောင်းသားမယ်ဒီတော့ဒီရဒေသနာနဲ့အဲဒီကသက္ကာရာရဆိုထားတာနဲ့သဘောအရအတူတူပါပဲအမှန်ကောင်းပါတယ် ဒါနာပြေတဲရောက်ခြင်းလို့ရှိရင်မိမိတို့စောင့်ထိန်ထားတဲ့သီလတွေရိုးသူတွေစောင့်ထိန်ရမယ်အဲ့ဒီသီလဘာတွေတော့ဆိုတာကတော့အခုတရားနာနေတဲ့ပုဂ္ဂိုလ်တွေကဒီသီလတွေစောင့်ထိန်နေတာကြားပါပြီဒါတော့အထူးပြောကြတော့မလိုပါဘူးဒါပဲနဲ့နည်းနည်းလေးတော့ပြောအောင်အဲ့ဒီသီလမှာလည်းပဲသီလရဲ့အခြေခံဖြစ်တဲ့သရဏဂုံကဆိုတာရှိပါသေးတယ်အဲဘုရား ကိုယ်ဝရာဖြစ်နေစိကတဲ့တရားကိုယ်ဝရာဖြစ်နေစိကတဲ့သံဃာကိုယ်ဝရာဖြစ်နေစိကတဲ့သရဏဂုံသုံးပါတဲ့ဘုဒ္ဓံသရဏံဂစ္ဆာမိဓမ္မံသရဏံဂစ္ဆာမိသံဃံသရဏံဂစ္ဆာမိဗုဒ္ဓမြတ်စွာဘုရားကိုသရဏံကိုယ်ဝရာဝိယဂစ္ဆာမိစိကပါ၏မြတ်စွာဘုရားကိုယ်ဝရာဝိစိကပါသည်ကြောက်ထားတယ်အာသရဏဂုံ၆တည်ရစွာသာပဲ ဓမ္မန္တရဏဟိသံေတရားတော်ကိုယ်ဝေယဟုသိကပါယသံဃာဓမ္မန္တရဏဟိသံေသံဃာတော်ကိုယ်ဝေယဟုသိကပါသည်ဘုရားအမြတ်ဆုံးပဲတရားအမြတ်ဆုံးသံဃာအမြတ်ဆုံးပဲအမြတ်ဆုံးဖြစ်တဲ့ဘုရားတရားသံဃာယရဏသုံးပါးကိုယ်ဝေသိကပါတယ်လို့အဲဒီလိုရွတ်ဆိုပြီးတော့သိကလို့ရှင်ပရမဂုံတည်တယ်တဲ့ခေါင်းကဥဇာနာဝရဟောသွားတဲ့အဲအမျိုးသားအဖွဲ့တွေကဥပဒေကြတယ် မရဏဂုံဒီတာဥပဒေကလည်းမျိုးသမီးဖွဲ့တဲ့ဥပပိတာဥပဒကြီးလို့လည်းခေါ်တယ်အဲဒါမရဏဂုံဒီတဲ့အမျိုးသားဖွဲ့အမျိုးသမီးဖွဲ့အဲဒါဖြစ်တယ်အဲဒီတရဏဂုံဒီပိသနာပီလတခါဆောက်တည်ရတယ်မာရတိပါဒဝေရမိသိက္ခာပရံသမာရိယာမိပါရတိပါဒပတ္တဝိသိက္ခောသချင်းမဝေရမိသိက္ခာပရံခြေကြောင့်ကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်သမာရိယာမိကောင်းစွာဆောက်တည်ပါ၏ သတ္တဝါရဲ့အသက်ကိုသာချင်းမှအင်ဆောင်ကြောင်းဖြစ်တဲ့သိက္ခာကိုဆောက်တည်ပါတယ်။ခံယူပါတယ်။သတ္တဝါရဲ့အသက်ကိုသတ်တယ်ဆိုတာဟာကောင်းမလားမကောင်းဘူးလားစဉ်းစားကြည့်လို့ရှိတယ်။သတ်တဲ့ပုဂ္ဂိုလ်ကနေကျင်တော့ကောင်းတယ်လို့ပြောမှာပဲ။သူကောင်းလို့သတ်တာကိုအဲရန်သူဖြစ်လို့သတ်တယ်သို့မဟုတ်စာရေးတော်ရေးအတွက်သတ်ရတယ်။ကိုကျိုးကိုစည်းဝါးတဲ့သတ်ရတယ်ကောင်းတယ်လို့ပြောမှာပဲ ဒါပေမဲ့အသက်ခါရတဲ့ပုဂ္ဂိုလ်တွေကနေကြည့်တော့မကောင်းဘူးလို့ပြောရလိမ့်မယ်ကိုယ်ကိုလာပြီးသူများကသတ်မယ်ဆိုလို့ရှိရင်ကောင်းတယ်လို့ပြောနိုင်ပါမလားတကားလို့အဲ့နဲ့တော့အဲကိုယ်လာသတ်ရင်တော့ဘယ်သူမှကောင်းတယ်လို့မပြောနိုင်ဘူးထို့တူပဲဒီပြင်ပုဂ္ဂိုလ်တွေကလည်းဒီလိုပဲသူ့လာသတ်လို့ရှိရင်သတ်မှုတော့ကောင်းတယ်လို့ဘယ်သူမှပြောနိုင်ဘူးလက်မခံနိုင်ဘူးဒါကြောင့် သတ်တယ်ဆိုတာဟာမကောင်းတဲ့အလုပ်ပဲတဲ့ဘတ်တော်ရီသတ်ရင်မကောင်းတဲ့အလုပ်ဘတ်တော်ရီသတ်ခြင်းမှကျင့်ကြောင်းတာဟာကောင်းတဲ့အလုပ်ပဲအဲဒါကြောင့်ပါဠိဘာသာသတ္တဝိတကောသတ်ခြင်းမှဝရမိသိက္ခာပဒဉာဏ်ဖြင့်သတိကာပုဂ္ဂိုလ်သမာရိယာမြင့်ဆောက်တည်ပါ၏သတ်တယ်ဆိုတာကိုယ်လာသတ်ရင်ကိုယ်ကမကြိုက်ဘူးသူ့လာသတ်ရင်လည်းသူကမကြိုက်ပေဘူးအဲတော့သူတော်အသက်ကိုသတ်ခြင်း ဆိုတာဘယ်သူကမှမကြိုက်ဘူးကိုမကြိုက်တယ်လို့သူများလည်းပဲမတတ်ပါဘူးဆိုပြီးသာရှင်းမှရှင်းချောင်းလိုက်တယ်ဒါသီလပဲအာရိနာရဏဝေရဏိသိက္ခာရသမာရိယာမိအာရိနာရဏအရှင်မပေးသောသူဝါဥစ္စာကိုခိုးယူခြင်းမှာဝေရဏိသိက္ခာရံပြည့်စုံသောဤသောသိက္ခာဘုဝသမာရိယာမိသောက်ပြီးပါ၏သူဝါဥစ္စာခိုးတဲ့ဟာကောင်းတယ်လားမကောင်းဘူးလားဆိုလို့ရှိရင်ခိုးတဲ့လူဘက်ကနေကြည့်ရင်တော့ကောင်းတယ်လို့ပြောမှာပဲဘာလို့လဲဆိုသူ့သူ့အတွက်ကြိုးများနေတာပါ ဒီလောကမှာတကိုးတွေဆိုတာရှိတယ်။ဓမ္မတွေဆိုတာရှိတယ်။လူရနေတဲ့ပုဂ္ဂိုလ်တွေရှိအနိုင်တဲ့ယူနေတဲ့ပုဂ္ဂိုလ်တွေရှိတယ်။သူတို့ဘက်ကနေပြီးကြည့်ရင်တော့သူတို့ကကောင်းလို့လုပ်နေတာပဲ။သူတို့ထင်မြင်နေတော့ကောင်းလို့လုပ်နေတာကောင်းတယ်ပြောမှာပဲ။ဒါပေမဲ့လို့အခိုးလူခံရတဲ့ပုဂ္ဂိုလ်ဘက်ကကြည့်လိုက်မယ်ဆိုရင်တော့ဒါဘယ်ကောင်းမလဲ။ဘယ်သူမှကောင်းတယ်လို့လက်ခံနိုင်မှာမဟုတ်ဘူး။အဲဒီသူများဥစ္စာတွေလိုက်ပြီးခိုးလူရက်ပြီးယူနေတဲ့ပုဂ္ဂိုလ်တွေ ဒီနေ့တစ်ချိန်ကျရင်အเจ้าမအဲအเจ้าအားလျော်စွာသူတို့ဥစ္စာလာခိုးရင်သူတို့လက်လက်မခံနိုင်ဘူးဘယ်သူမှလက်မခံနိုင်ဘူးဒါကြောင့်သူတို့ဘာဥစ္စာခိုးယူခြင်းဆိုတာဟာကိုယ်လည်းမကြိုက်ဘူးသူများလည်းမကြိုက်ဘူးဒါကြောင့်မကောင်းတဲ့အလုပ်ပဲဒီလုပ်ကငါမလုပ်ပါဘူးဆိုပြီးအာရိနာရဏဝေရမဏိသိက္ခာပဒသမာရိယံသူတို့ဘာဥစ္စာကိုခိုးယူခြင်းမှာကြည်ကြောင်ကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်ဆောက်တည်ပါ၏စသည်ဖြင့်ပေါ့ငါးပါးပြည်တာတွေကဒါတွေဆောက်တည်တယ်အမှန်ကောင်းတယ် ဘုရားမြတ်စွာဘုရားအဆုံးအမတွေသိကောင်းတာလေအဲကောင်းတဲ့ဥစ္စာတွေညွန်ကြကိုမကြိုက်တဲ့ဥစ္စာတွေသူများလည်းမကြိုက်ဘူးအဲ့ဒါတွေကိုမလုပ်မလုပ်တော့ပါဘူးလို့ထောက်တည်ပြီးတော့ကျင့်သုံးတာအမှန်တရားကျေးပင်မှုရတဲ့အမှန်ကောင်းတဲ့တရားတွေပဲကာမေသူမိစ္ဆာသာရဝေရမေသိခါဗရံသမာရိယဖြင့်ကာမေသူမပိုင်းမဆိုင်သောကာမဂုဏ်တို့နဲ့မိစ္ဆာသာရမှာယင်ကျူးလွန်သောအကျင့်မှာ ဝေရဏိသိက္ခာပဒံရှင်သောမိသာသိက္ခာပုဂ္ဂိုလ်သမာဓိယာမိသောက်တည်ပါ၏ကိုယ်နဲ့စတဲ့ကိုယ်နဲ့စတဲ့နေရာတွေမှာသူတော်ကလာပြီးတော့အဲကာမဂုဏ်တွေမှာကျူးလွန်လို့ရှိရင်အဲကိုယ်သားမရတို့သမီးတို့ဘာတို့အတုစာတွေကိုသူများကမတရားသိရင်ကျူးလွန်လို့ရှိရင်ဘယ်သူမှမကြိုက်ကြဘူးဘယ်သူမှမကြိုက်ကြဘူးကိုကသူများသွားကျူးလွန်လို့ရှိရင်ကြိုက်မှာမဟုတ်ဘူး မျိုးသားဖြစ်မျိုးသမီးဖြစ်ဖြစ်အဲကိုယ်နဲ့မပိုင်မဆိုင်တဲ့ကာမဂုဏ်တွေသွားကျူးလွန်ရင်သာဆင်ရပုဂ္ဂိုလ်တွေကမခံနိုင်ဘူးအမနာကိုဆက်ဆက်တုံးနေတာတဲ့ဥစ္စာမတော်တဲ့ဥစ္စာတဲ့အဲ့ဒါကိုသင်ကြောင်းပါဤဆိုပြီးတော့သင်ကြောင်းသွားတယ်အနံကောင်းတဲ့အခြင်းပဲမူသာဝါဒဝေရမိသိက္ခာပဒသမာဓိယာယမူသာဝါဒသူတော်ဘာအကျိုးမဲ့ပြောင်းလင်းပြီးပြောဆိုခြင်းမှာဝေရမိသိက္ခာပဒဉာဏ်ပြုသိက္ခာဘဝသမာဓိယာမိသောက်တည်ပါ၏ လိန်ဒီပြောတယ်ဆိုလိုကအကျိုးမဲ့ဖြစ်အောင်လိန်ဒီပြောတယ်အရေးကြီးဆုံးကတော့ဘယ်လိုဟာတုံးဆိုလို့တက်ပြီးအရာမှာတည်ပြီးတော့လိန်ဒီပြောတာအရေးကြီးဆုံးပဲအဲတရားဆုံးပြရာတွေမှာကိုကမမြင်ပါပဲနဲ့မြင်တယ်မသိပါပဲနဲ့သိရမဟုတ်ပါပဲနဲ့ဟုတ်တယ်အဲဟုတ်ရသားနဲ့မဟုတ်ဘူးစသည်ဖြင့်မတရားသက်သေခံတယ်တဲ့မတရားသက်သေခံတဲ့အတွက်တစ်ဖက်မှာဆုံးရှုံးနေတာလေဆုံးရှုံးနေမို့ ဒီဥစ္စာတွေလည်းပဲမဆုံးရှုံးသေးမနဲ့ဆုံးဆုံးအဲထောင်နာမကြသေးမနဲ့ကြတယ်ဒေတာမကြသေးမနဲ့ကြသွားတယ်အဲဒီလိုဟာတွေကြီးပါတယ်အဲဒီတော့မူသဝါဒတွေကဘုရားအကျိုးမဲ့ဖြစ်အောင်ပြောတဲ့စကားတွေအဲဒါတွေကျင်ဆောင်ရတယ်အဲပညာသူတော်ကောင်းနေရာတင်ဆိုလို့ရှိရင်အဲဒီလိုအကြီးကျယ်တာမဟုတ်ဘူးအသေးနှုတ်ကလေးတွေညီစရာမောစရာကစပြီးတော့လိန်ဒီပြောဆိုခြင်းဆိုတာတွေကအကျဉ်းချောင်ရဒါကြောင့်မူသဝါဒ ဒိဋ္ဌိပြောဆိုခြင်းမှာဝေရမိသိက္ခာပဒသင်္ကြန်ပြုသိက္ခာဘုရားသမာရိယာမိသောက်တည်ပါ၏။နောက်သိအရက်ဆိုတာမူရစေတတ်စိတ်တွေပါရင်မိုင်မဲစေတတ်တယ်၊သိုးသွမ်းစေတတ်တယ်။အဲဒါလည်းကျင့်ဆောင်တဲ့သိက္ခာဘုအလုံး၅ဘုဒီသိက္ခာဘု၅ဘုလုံးကကျင့်သုံးနေရင်ကောင်းတာကြီးတယ်ပဲဘယ်သူမှအနောက်ကျင့်ပေးဘူး။ဒါသောပုဂ္ဂိုလ်တွေအကျိုးမဲ့ဖြစ်အောင်ဘာမှမလုပ်ဘူး။ဒါသောပုဂ္ဂိုလ်တွေအကျိုးများဖို့ပဲ။ တလောကလုံးကဒီ၅ပါးသီလကဆောက်တည်ကြမယ်ဆိုရင်တလောကလုံးငြင်းမှုရတယ်ကဘာငြင်းညမှုဆိုတာတွေကပြောတာပြောနေကြတာဒီသိက္ခာပုဒ်တယ်မကြည့်ရင်ကဘာငြင်းညမှုတော့မပြည့်နိုင်ဘူးကဘာလုံးကလူတိုင်းလူတိုင်းလူကြီးရောလူငယ်ရောအဲရတေသအမျိုးမျိုးနိုင်ငံအမျိုးမျိုးဘာသာအမျိုးမျိုးအကုန်လုံးကဒီ၅ပါးသီလတွေရိုးသေးစောင့်ရှောက်နေကြမယ်ဆိုရင်ကဘာလုံးငြင်းမှုရတယ်အမှန်ကောင်းတဲ့တရားတွေအဲဒါကြောင့် အဲဒီကိုကျင့်သီလတွေဟာငယ်ငယ်ကစပြီးတော့ကျင့်လာကောင်းတယ်အဲအရွယ်ကြီးလို့အုံမင်းလေးလေးကောင်းနေလေပဲရာလီစဉ်းစားပြီးတော့ကြည့်လိုက်လို့ရှိရင်ငါဒီသီလသိက္ခာဘုဒ္ဓဘယ်ကြလားစပြီးတော့စောင့်လာတယ်ထိမ့်သိမ့်လာတယ်ရာလီလေးကောင်းနေတယ်တော့ဝမ်းမြောက်စရာကောင်းနေတယ်ပဲအဲဒီကနေ့ရေးကြည့်တာပေါ့ဒါပြီးဒီကနေ့ကြတော့ကိုကကိုကျင့်သီလပြည့်စုံနေတဲ့ပုဂ္ဂိုလ်ကြီးကဒီကနေ့ကြတော့ကာနဲ့ဓမ္မနိမိတ်ယတိနိမိတ်ဆိုတာရှိတယ် အဲဒီလားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကသူ့မှာစင်ကြဲနေတော့ကောင်းသောကံတွေပေါ်တယ်ကောင်းသောမှုတွေပေါ်တယ်အဲဒီကောင်းသောမှုကြောင့်ကောင်းသောဘဝမှာဖြစ်ရမယ်ကောင်းသောနမိတ်တွေပေါ်တယ်တဲ့ဖြစ်ရမယ်ဘဝကအဲနဘဝနဘုံဗိမာန်တွေနဘနာသမီးတွေစသည်ဖြင့်အဲဒီလိုနမိတ်တွေပေါ်ပြီးတော့ကောင်းမြတ်ရာဘဝကိုရောက်သွားတယ်တဲ့ဒါကြောင့်မို့ ။ဦးဒီတရားကောင်းတာပဲဟာလဲဆိုရင်ဦးဒီတရားကောင်းတာကိုချင်းဒီလာပဲ။မြတ်စွာဘုရားရှင်းပြတာ။ဒါရင်ဒါဒီလောက်တော်မှလည်းရှင်းဆိုကြအောင်လို့ဦးဒီတရားကောင်းတာပဲဟာလဲ။ဦးဒီတရားကောင်းတာကိုချင်းဒီလာပဲ။ ပြောကြရရင်အများကြီးရှိပါတယ်ဒါပေမဲ့အချိန်နဲ့ဥပါနဲ့ပိုင်းပြီးတော့ဒီတော့ပြောကြရရင်အများကြီးဒုတိယမေကွန်းဂိန္ဒုယာဝသရသာတို့ဂိန္ဒုသားတို့ပဋိဋ္ဌိတာဗန္တေဘုံတော်နေဝန်ထွန်းလင်းတောက်ပါတော်မေမူဝေသောမြတ်စွာဘုရားပဋိဋ္ဌိတာခိုင်တဲ့ဒီကနေ့ရှိသောသာတို့ကောင်းသောအရာကဂိန္ဒုဘေဘာနိယစွာဘုရား ။အဲမြဲဒီရနေရင်ကောင်းတာဟာဘယ်ဟာပါလဲလို့မင်းများလျှောက်ထားတယ်။သစ္စာဇာကသိကြတော်မူရဲ့သဒ္ဒါပါရုပဋိဋိဒါပဋိဋိဒါခိုင်နေတရားနေရှိသောသာရုကောင်းသောအရာကသဒ္ဒါယုံကြည်မှုကြည်ညိုမှုသရာတရားပါပဲ။ခိုင်မြဲဒီရနေရင်ကောင်းတာဟာယုံကြည်မှုကြည်ညိုမှုသရာတရားပဲ။သဒ္ဒါ ပါဠိလိုကသတ္တဗမာလိုကယုံကြည်မှုညွံမှုပဲယုံကြည်မှုဆိုတာတွေ့ကြရယုံကြည်လို့လဲသရာတရားလို့မခေါ်ရဘူးယုံကြည်ခြင်းသာယုံကြည်မှသရာတရားခေါ်ရမယုံကြည်ခြင်းသာလည်းမဟုတ်တာလည်းကြောက်ယုံနေရင်ရိုးမှမရှိပဲအဲ့ဒါသရာတရားမခေါ်ဘူးဥပမာအားဖြင့်ရွှေအစစ်မဟုတ်တဲ့ရွှေရုတွေကိုရွှေအစစ်အနေနဲ့လာပြီးရောင်းတဲ့လူကရောင်း အဲဝယ်တဲ့လူကယုံကြည်ပြီးတော့ဝယ်လာပြီသိမ့်ထားလာပြီငါကျွေတွေဘယ်လောက်ရှိရဲသူကသူအာရုံပြုဝန်တာနေမှာပေါ့ဒီနေ့ဒီချိန်ကျတော့အဲဒီကျွေထုတွေကျွေကျွေစစ်မှတ်ပြီးသိမ့်ထားတဲ့ဟာတွေကျွေထုတွေအရေးကြီးတော့ထုတ်ပြီးရောင်းတဲ့အခါကျတော့ကျွေဖို့ရပါမလားကျွေဖို့မရနိုင်ဘူးသူစားပထမက 900 1000စသည်ဖြင့်ပေးထားဈေးကမှုရောင်းတဲ့ခါကျရင်ငါးကြတောင်ရခြင်းမှရတော့မယ်သူစားပါလေလို့တော့သူကကျွေးမဟုတ်မှာမဟုတ်ပဲကျွေးဖြစ်နဲ့မယုံကြည်အပ်တဲ့ဝတ္ထုပစ္စည်းကိုကျွေးဖြစ်နဲ့သူကယုံကြည်ထားတာကိုသို့သူပဲကြောက်ဒီစိန်နေပါလေဆိုတာလည်းရှိတယ်အဲ့ဒါကြီးကကြောက်ကုန်နေတယ်စိန်ကုန်ကြီးသူတို့မှလည်းနားလဲပဲခွန်ကြီးဖြစ်ရင်အဲ့ဒါကြီး ဈေးချက်ဖို့တော့ခဲရမှာလေသေးသေးလေးဒါလေးက1000တန်တယ်2000တန်တယ်3000တန်တယ်စသည်ဖြင့်ဘာကိုအကဲဖြတ်တယ်မသိဘူးစဉ်းစားလို့ကိုမရဘူးလို့ဆိုတာအဲ့ဒါတွေကိုနားလည်တဲ့ပုဂ္ဂိုလ်ကဘုရားညင်မှပြီးဘုမဒဏ်နဲ့ကြောက်တော်စိန်တို့ဝယ်ထားမြင်ဒါလည်းဆုံးရှုံးတာပဲอืมဒါပြင်အများကြီးပဲဒီလိုမြုံကြည့်ရတဲ့ဥစ္စာတွေညုံကြည့်လို့ရှိရင်အဲကိုလိမ်မဲ့လူကိုလူကောင်းထင်ပြီးတော့လက်ခံထား အဲဒီနေ့ကျတော့ကိုယ်ပစ္စည်းတွေပါလေလိမ့်ပြီးတော့ယူသွားတယ်ဒီလိုခံရတာတွေလည်းရှိပါတယ်အများကြီးပါပဲလူတွေကြီးအများကြီးရှိတယ်မယုံကြည်တဲ့နာတွေယုံကြည်တာကအကျိုးမဲ့ဖြစ်တယ်တဲ့ဒါကြောင့်မယုံကြည်တဲ့နာတွေယုံကြည်လို့ရှိရင်တရားတရားလို့မဆိုရဘူးယုံကြည်တဲ့နာတွေယုံကြည်မှယုံကြည်တဲ့နာကဘာလဲဆိုရင် ဗုဒ္ဓမြတ်စွာဘုရားတဲ့ဗုဒ္ဓမြတ်စွာဘုရားဟောထားတဲ့တရားဗုဒ္ဓမြတ်စွာဘုရားရဆုံးမအတိုင်းကောင်းစွာကျင့်ပြီးတော့နေတဲ့တတိအပေါင်းသံဃာတော်တဲ့ဘုရားတရားသံဃာသုံးပါပဲအဲ့ဒါယုံကြည်တဲ့ဥစ္စာတွေယရနာသုံးပါယုံကြည်တဲ့ဥစ္စာတွေပဲလောကမှာဘာသာတရားတွေဆိုတာအပြီးပြီးရှိကြတာပဲကိုယ်ဘာသာနဲ့ကိုယ်ဖျားရှိတရားရှိသံဃာသူ့လက်တတိသံဃာတွေရှိတာပဲ ဘာထူးသလဲလို့မေးကြရှိပါတယ်ဗုဒ္ဓမြတ်စွာဘုရားဒေသနာတော်အရာအချင်းဗုဒ္ဓဘုရားဆိုတာဟာတဲ့ဂုဏ်တော်၉ပါးနဲ့ပြည့်စုံရမယ်ဂုဏ်တော်၉ပါးနဲ့ပြည့်စုံမှဗုဒ္ဓမြတ်စွာဘုရားတရားဓမ္မတရားတော်ဆိုတာဘာတော့ဆိုလို့ရှိရင်ဖြင့်ဂုဏ်တော်၆ပါးနဲ့ပြည့်စုံရမယ် သံဃာဆိုတာကဘာတော့ဆိုရင်ဂုဏ်တော်၉ပါးနဲ့ပြည့်စုံရမယ်အဲဒီဂုဏ်တော်တွေနဲ့ချိန်ထိုးကြည့်ရမှာရွှေကောင်းသလားမကောင်းသလားရွှေစံချိန်မိသလားမမိသလားဆိုတာသိမြင်လို့ရှိရင်မှတ်တင်ပြီးတော့ကြည့်ရတယ်ကြည့်ရမှတ်တင်ကြည့်ရမှတ်တင်ကြည့်တဲ့အခါကျတော့ဒါကရှင်မှုရရှိတယ်ကိုမှုရရှိတယ်စသည်ဖြင့်ပေါ့လေအဲဒီလိုကြည့်ရတယ် အဲလိုပဲဘုရားတရားသံဃာဆိုတဲ့ယုံကြည်ခြင်းနဲ့အရာဝတ္ထုတွေကိုချိန်ထိုးကြည့်ဝေရာကဂုံတော်တွေနဲ့ချိန်ထိုးကြည့်ရမယ်အဲဒီဂုံတော်တွေလည်းဗုဒ္ဓဘာသာဝင်တွေကနှုတ်တဲ့ရနေတာပါဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိသရဏသမ္မာနောသူဝတ္တလောကဝိယောနုသောပုရိသဓမ္မသာရတိသာတာဒေဝနုသနာဗုဒ္ဓောဘဂဝါတိ များသောအပြင်ရကြပါလေကြီးကပုဂ္ဂိုလ်ကြီးများသောအပြင်ရအခုပုဂ္ဂိုလ်ကြီးတကယ်မရကြဘူးနဲ့ဒီ။ဘာဖြစ်လို့တော့ဆိုတခါဘုန်းကြီးတို့ကြောင်းရောက်လာသင်္ဃာဝေဒနမောတတာတောင်မရဘူး။ဒီဒီဆိုတော့ဝေးရပြီပါဒီပုဂ္ဂိုလ်ကတော့အခုပြည့်တော့သိရကြပုံမရဘူး။သို့တော်လည်းလူကြီးတွေကရရတဲ့ပုဂ္ဂိုလ်ကမိမိတို့သာသမီသင်ကြားပေးထားတယ်။တရားမှုတွေခေါ်တယ်ခုတ္တန်နဲ့ လူတွေကလောကမှာရှိတဲ့ကျွေးတွေငွေတွေကဖုဒ္ဒံနဲ့အောင်းမင်လားတရားမွေတွေကပုံပြီးဖုဒ္ဒံကအယူကြီးတယ်ကိုသားသမီးလေးတွေတရားမွေရအောင်သောသောကတွေပေးထားတယ်ကိုယ်တိုင်မပေးရလို့ရှိရင်လည်းအဲဒီပေးရတဲ့ဆရာတွေပါတယ်နဲ့အပ်ပြီးတော့သင်ကြားရတယ်ဟိုကအယူကြီးတယ်အဲဒီမှာဂုံတော်၉ပါးရှိတယ်အရဟံစရှိတော့၉ပါးသောဂုံတော်တွေအဲဒီဂုံတော်တွေနဲ့ပြည့်စုံလို့ရှိရင်ဆရာပဲဒီဂုံတော်နဲ့မှတ်တင်ကြည့်လိုက်ဂုံတော်နဲ့ ကိုက်လို့ရှိရင်တော့ဘုရားပဲဘုံတော်နဲ့မကိုက်ဘူးဟုတ်လားသရားတဲ့ညာတိုင်းကြည့်တဲ့အခါကာလမှာဒီဂရီကအတက်ခါတော့တက်ခါတော့ရှိတယ်အဲ့ဒါလိုပဲဒီဂုံတော်တွေနဲ့တိုင်းကြည့်တဲ့အခါကဂုံတော်ကအတက်ဘူးဆိုလို့ရှိရင်အဲဘုံညရောက်နေနေရာမကြဘူးဆိုဂုံတော်ကတက်လာမှာဂုံတော်ကိုကိုပါကိုစဉ်တက်ရမှာကိုစဉ်တက်လာမှာမြန်မာဆရာဖြစ်ဖြစ်တယ်

အရဟံအရဟံဆိုတာပါဠိတော်ကအာရကပုဂ္ဂဖြစ်လာအာရကဝေးရဲ့ဘာရီကဝေးတော့လောဘဒေါသမောဟအစရှိတော့ကိလေသာအငြိကြီးတွေဝေးရဲ့လောကမှာလူတွေကရုပ်အငြိကြီးတွေတော့သိကြနားလည်ကြတယ်ကိုယ်မှာသွေးရည်နေလို့ရှိရင်ဖြင့်စပြနေမှလည်းသိကြောပြလိုက်အငြိကြီးတင်နေလို့ရှိရင်သိကြောပြလိုက်ပုတ်တိုက်ပြလိုက်သင်ကြအောင်လုပ်ကြရည်ချိုးလိုက် အချွေးတွေပါလေကြည့်ရေချိုးလိုက်တန်ရှင်းသွားအောင်လုပ်ကြ။ရုပ်ညင်ပြည့်စင်ကြအောင်တော့တော်တော်လုပ်ကြကြပါလေ။ရုပ်ညင်ပြည့်စင်ကြတာကောင်းတယ်လို့လည်းပဲသိကြပါလား။နောက်ပြီးတော့အဝတ်အထည်တွေဆိုလို့ရှိရင်ညစ်ပင်တယ်လို့ရှိရင်ကျော်လိုက်ကိုယ်တိုင်မကျော်နိုင်လို့ရှိရင်လည်းအဲဒူပြီးတယ်ဆိုပြီးတော့အဲဒီမှာကျော်ရတဲ့ပုဂ္ဂိုလ်အခါပေးပြီးတော့ကျော်လိုက်သင်ကျေသွား။အဲဒါတွေရုပ်ညင်ပြည့်တွေတော့သိကြတယ် စိတ်နေကြီးမသိကြဘူးတဲ့ရေးကြည့်တာကစိတ်နေကြီးကရေးကြည့်တယ်ရုပ်နေကြီးတွေညစ်ပင်နေခြင်းကြောင့်ပယ်လေးပါမကြနိုင်ဘူးစိတ်နေကြီးညစ်ပင်လို့ရှိရင်ပယ်လေးပါကြနိုင်တယ်မကောင်းကျိုးတွေပြေးပြီးတော့သွားနိုင်တယ်အဲဒီစိတ်ငြိကြေးတွေကျင်းမှုတာရေးကြည့်ရစိတ်ငြိကြေးတွေကဘယ်တော့ရှိတော့ဆိုလို့ရှိရင်လောဘဒေါသမောဟအစရှိတော့တဲ့တွေ့မယ်ဆိုရင်10ခုရှိတယ်ပြီးပြီးကြကြတော့10ခုအကျေပွားလိုက်လို့ရှိရင်1500ရှိတယ် အဲဒီကိလေသာအငြိအကျေးတွေကျင်းဝဲဆင်ကြဖို့အရေးကြီးပါတယ်။ဒါအားထုတ်လို့ရှိရင်အားထုတ်တဲ့လောက်တော့ကျင်းဝဲဆင်ကြသွားတာပါပဲ။ယခုဒီအားထုတ်တဲ့ပုဂ္ဂိုလ်တွေယောဂီပုဂ္ဂိုလ်တွေလည်းနည်းနည်းအားထုတ်နိုင်နည်းနည်းဆင်ကြပါတယ်။များများအားထုတ်နိုင်နည်းနည်းဆင်ကြသောတာပတိမေဖို့လောက်ရောက်လို့သောတာပန်ဖြစ်သွားပြီဆိုရင်ဖြင့်လေးဘုံတစ်ဘုံလောက်ဆင်ကြသွား။ဒါရာဂံဖြစ်သွားတာလေးဘုံနှစ်ဘုံလောက်ဆင်ကြသွား။ အနာဂါဖြစ်သွားတဲ့ခါကျတော့၄ဘုံ၃ဘုံလောက်ဆင်ကျဲသွားတယ်ဘုံလောက်ကျန်တော့ဉာဏ်နာဖြစ်တဲ့ခါကျအကုန်လုံးဆင်ကျဲတယ်လောဘဒေါသမောဟတွေအကုန်လုံးကျင်းတယ်အဲမြတ်စွာဘုရားမှာတော့ဝါဒနာနဲ့တကွ1500ကိလေသာညစ်ကြီးတွေတဲ့ကိလေသာတွေမကဘူးဝါဒနာရောပြည့်စင်တော်မူတယ်လောဘဒေါသမောဟလောဘဆိုတာလူကျင်နှစ်သက်တဲ့တရားပဲ သူတကာလူသားတွေကလူညင်နှစ်သက်ကြတယ်တွေ့ရင်လူညင်နှစ်သက်တာပဲ။ဟွန်းဘယ်လိုအစကကျင်သုံးနေမယ်ဟန်ဆောင်နေမယ်လို့လောဘမကင်းတဲ့ပုဂ္ဂိုလ်ဟာနှစ်သက်စရာသာယာစရာနဲ့အာယုံအာယုံနဲ့တွေ့တဲ့အခါကာလကျနှစ်သက်သာယာမှုလောဘဖြစ်တာပဲ။မြတ်စွာဘုရားမှာအဲဒီလိုလောဘမရှိဘူးတဲ့ဘယ်လောက်နှစ်သက်သာယာစရာအာယုံနဲ့တွေ့ရမယ်လို့နှစ်သက်ခြင်းသာယာခြင်းလူချင်းချင်းမရှိဘူးခင်မင်းတို့ရာချင်းမရှိဘူးတဲ့။ အဲသူတော်လူတော်တွေမှာမုန်းစရာအယုံနဲ့တွေ့လို့ရှိရင်လည်းစိတ်ဆိုးကြတယ်မုန်းကြတယ်မြတ်စွာဘုရားမှာဘယ်လောက်ပဲမုန်းစရာကောင်းတဲ့အာယုန်နဲ့တွေ့တွေ့အဲမြတ်စွာဘုရားဘုရားဒီကြောင့်ကြံပြီးတော့နေတဲ့အရှင်ဒေဝရာကြီးအပေါ်မှာပဲဖြစ်ဖြစ်ဒေါသစိတ်ဆိုးမှုမရှိဘူးတဲ့ဒေါသကျင်းတယ်အဲလောဘဒေါသအစရှိသောကိလေသာတွေမြတ်စွာဘုရားအကုန်လုံးကျင်းတယ် အဲဒီတော့ကျင်းနေတာဘယ်လိုလုပ်သိရမလို့ဆိုလို့ရှိရင်ဒေသနာအားဖြင့်လည်းသိရတယ်။အာဒေသနာကြီးကတော့ဟောထားတာတွေပဲ။ဒါတွေနဲ့သိမချဘူးမယုံသေးဘူးဆိုလို့ရှိရင်ကိုယ်တိုင်ကျင့်ကြည့်ပါ။ဘုရားတရားတော်ကိုယ်တိုင်ကျင့်ကြည့်တဲ့အခါကိုယ်တိုင်လောဘဒေါသတွေကျင်းတာမများကျင်းလာတာကိုသိရတယ်အဲဒီတော့မှတို့ဒီတရားဟောခဲ့တဲ့မြတ်စွာဘုရားမှာလောဘဒေါသမောဟတွေကျင်းတာဟုတ်ပါသေးတယ်။ကိုယ်တိုင်တွေ့ပြီးတော့ယုံကြည်လာတယ်အမှန်ကောင်းတယ်။ အဲဒါကြောင့်အခုတော့အရင်းချုပ်ပဲပြောရမယ်နောင်နာပြောကြရတယ်တကယ်ကြီးအချိန်ကတော့တော်ကုန်တော့ဒါရင်လိုက်ပြီးတော့ဆိုကြအောင်လို့လွန်ငယ်သောနှစ်ပေါင်း2500ကျော်ကာလကပွင့်ထွန်းပြီးတော့တရားတွေဟောသွားခဲ့တယ်ဘုရားသာသနာတော်ကြီးတည်ထောင်သွားခဲ့တယ်လောကကြီးသတ္တဝါတွေအကျိုးမြောက်ငြိမ်းအေးအောင်လို့တရားတွေဟောပြောပြီးသွားခဲ့တဲ့မြတ်စွာဘုရားအောင်ပြုရမယ်အရဟံလောဘဒေါသ မောဟအစရှိသောကုလေသာငြိကြည်တို့မှာရှင်ဝေသင်ကြတော်မူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟအစရှိသောကုလေသာငြိကြည်တို့မှာရှင်ဝေသင်ကြတော်မူပေသော စွာဘုရားအရဟံသောဘာရောသာမောဟစသီရောကိလေသာညစ်ကြေးတို့မှာရှင်ဝေသင်ကြတော်မူပေသောမြတ်စွာဘုရားအဲလောဘဒေါသမောဟစသီရောစိတ်ညစ်ကြေးတွေကျင်းတယ်ဒါကဒေသနာတော်ဤအားဖြင့်လည်း မြတ်စွာဘုရားလောဘဒေါသမောဟမရှိဘူးဆိုတာသင်ကြားပါလေဆရာဟောတော်မူတဲ့တရားတော်တွေလာပြီးပြီးတော့ကြည့်လောဘဒေါသမောဟအရေးကြောင့်မပါဘူးလောဘဒေါသမောဟသင်ကြီးမို့ရကြီးဟောတာတတိပရိသတ်တွေသုံးသင်ဆုံးမတဲ့အခါကာလတွေလောဘဒေါသမောဟအရေးကြောင့်မပါဘူးအဲမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကမနာချင်းညာနိုးနေတဲ့ သားကလေးကိုသူနဲ့ဆုံးမနေသလိုပဲသူကအမနာကိုသိမ်မွေ့ပါတယ်အမနာနူးညံ့ပါတယ်အမနာကြည်ညိုစရာကောင်းပါတယ်ညစွာစရာတရားတော်တွေကိုလာပြီးတော့ကြည့်လို့ရှိရင်မနန္ဒုညသိမ်မွေ့နေတာတွေ့ရတယ်ဘုရားနဲ့တွေ့နေရသလိုပဲအမှန်ကောင်းတယ်အဲဒေသနာအားဖြင့်လည်းညီညွယ်ွယ်ရှိပါတယ်အာဒေသနာနဲ့တော့အားမရသေးဘူးဆိုလို့ရှိရင်ကိုယ်တိုင်တွေ့ပြီးရင်တရားအထုတ်ကြည့်ပေါ့မြတ်စွာဘုရားဟောတော်မူတဲ့အတိုင်း သတိသာတရားတွေပွားများအားထုတ်လိုက်လို့ရှိရင်ဒီလိုသာကျင်းတော်ညာကျင်းတယ်အကုန်လုံးမကျင်းသေးတောင်မှအော်တော်တော်ရောပါသွားတယ်နဲသွားတယ်တော်တော်သီးသီးသာသာဖြစ်လာမနာဟန်ကြပါဘူးဒါတော့လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကပွင့်တော်မူပြီးတော့ဒီတရားတွေဟောတော်မူခဲ့တဲ့မြတ်စွာဘုရားဟာလောဘဒေါသမောဟဒီလေသာညစ်ကြေးတွေမှာအကျဉ်းဝေးဆင်ကြတော်မူပါရဲ့လို့ဆိုတာ ယုံကြည်တဲ့ညီညွတ်တဲ့သရာတရားတွေသိရတယ်အမှန်အဖို့တမှာအဲဒီလိုသရာတရားတွေသိဖို့ရသရာတရားဆိုတာဒီမှာပေးထားတယ်အရှင်ကြီးကလည်းမပြောရဘူးပသာရသရာတဲ့ညီညွတ်ယုံမျှယုံကြည်ယုံမျှဗာမညဖြစ်တဲ့သရာကတစ်မျိုးတဲ့ဩကပနာသရာသက်ဝင်ပြီးတော့နှိမ့်နှိမ့်ချက်ချက်သဘောကျပြီးတော့ယုံကြည်တဲ့သရာတစ်မျိုးတဲ့အာဂမသရာတဲ့ ရာရိရတိကအစပြီးဘုရားလောင်းတော်များမှာမပြတ်မရှိနိုင်တဲ့အစဉ်စိုက်လိုက်ပါပြီးတော့လာတဲ့သဒ္ဓါတဲ့သူကတော့ခိုင်းပါတယ်အဓိကမသဒ္ဓါအဲတရားသူရသည့်အချိန်ကစပြီးတော့မပြတ်မရှိနိုင်အောင်ခိုင်မြဲတည်ရနေတဲ့သဒ္ဓါအခုဒီသဒ္ဓါကိုပြောနေခိုင်မြဲတည်ရရင်ကောင်းတာပါလဲဆိုပြီးအဓိကမသဒ္ဓါကိုပြောတယ်အဲ့ဒါကြီးနောက်ရဒီကမှာဟောနိုင်မယ်ဒီနေ့အချိန်တော်တော်ကုန်သွားပြီဒါတော့နောက် ခုံတော်လေးတွေနည်းနည်းပါးပါးပြောပြီးတော့တရားသိရမယ်လည်းနည်းနည်းဟောဝယ်အချိန်မရှိတော့ဘူးအရဟံလောဘဒေါသမောဟစိုက်သောကိလေသာငြိပြေဓမ္မကင်ဝေစင်ရမူပေသောမြတ်စွာဘုရားဒါကဘုရားကတော့တော်ပါပြီနောက်ဒုတိယကအရနဲ့ဟာနဲ့နှစ်ခုတဲ့အရဆိုတာကဉာဏ်သူပဲတဲ့အရိပုဂ္ဂိုလ်ကနေဖြစ်လာတာဟာငါပေတတ်ပြီကိလေသာယံသူတို့ကိုပေတတ်တော်မူပြီးသောမြတ်စွာဘုရားလို့ဒီလိုအိဗယ်ရှိတယ် လောကရန်သူကအန္တရာယ်ပြုတယ်ဆိုရင်ဒီတဲ့ဘဝပဲအဲအသက်ကြီးအောင်ပါအောင်တော့ဒီတဲ့ဘဝပဲတတ်နိုင်တယ်နောက်ဘဝတွေလိုက်ကြည့်တော့မတတ်နိုင်ဘူးလောကရောဂါမောဟအစရှိသောကိလေသာရန်သူတွေကဘဝတိုင်းဘဝတိုင်းလိုက်တတ်နေတယ်ယခုသူတွေဘဝတည်ဖြစ်ပြီးတော့ဥရနာရသေးရဘယ်ကလာလဲဆိုရင်ဒီကိလေသာတွေကြောင့်ကိလေသာမကင်းသေးလို့ ကိလေသာကျင်းအောင်ကျင့်လို့ကိလေသာကျင်းသွားပြီဆိုတဲ့အခါကျတော့ဘဝအပြင်မသိရတော့ဘူးမူရမနာရမသိရဘူးဆင်းရဲခါသိငြိမ်းနေဒါကြောင့်ကိလေသာရံသူဖြစ်ပဲခုလောကတွင်လည်းပဲဒီကိလေသာရံသူကြောင့်ဒုက္ခဖြစ်တာတွေလည်းသင်ကြားတွေ့ရပါတယ်လောဘကနေပြီးတိုက်တွန်းလို့မတော်တဲ့စကားကိုပြောမိလို့ရှိရင်အောက်ဖြစ်ဆုံး ပြက်တကွဲဖြစ်ရတာလေအဲအချင်းချင်းမသိမမရဒီလဲဖြစ်တတ်တယ်ဘေးရန်အန္တရာယ်လည်းရောက်တတ်တယ်အဲလောဘကတိုက်တွန်းတဲ့အတွက်မပြုတဲ့နေမှုသွားပြုလို့ရှိရင်ရာဇဝမှုတို့ဘာတို့သွားပြုလို့ရှိရင်ပေါ့လေခိုးခြင်းအစကြည့်တော်မှုတွေသွားပြုလို့ရှိရင်အဲဒါရာဇဝပြည့်တာနေလဲလောကတွေနဲ့ပဲ သင့်ပြီးတော့ဒုက္ခတွေရောက်သွားရတယ်တဲ့ဒါကြောင့်လောဘဒေါသမောဟကိလေသာတွေကတကယ်ရန်သူတွေပဲကိုယ်တွင်းကဖြစ်ပြီးတော့နေတဲ့ရန်သူတွေအဲ့ဒါတွေကိုပယ်တတ်နိုင်အောင်လို့မြတ်စွာဘုရားကြီးသာသနာတော်မှာရှင်းရတယ်မြတ်စွာဘုရားမှာအဲ့ဒီလောဘဒေါသမောဟအစရှိသောကိလေသာရန်သူတွေအကုန်လုံးပယ်တတ်ပြီးတော့ဖြစ်နေပြီဒါကြောင့်မို့အရဟံကြီးတဲ့တဲ့အတိုင်းဆိုကြအောင်ဆိုရအရဟံကိလေသာရန်သူတို့ကို တတ်တော်မူပြီးသောမြတ်စွာဘုရားရဟံကိလေသာယံသူတို့ကိုမေတ္တာတော်မူပြီးသောမြတ်စွာဘုရားရဟံကိလေသာယံသူတို့ကိုမေတ္တာတော်မူပြီးသောမြတ်စွာဘုရားအဲဒီတော့ဘုရားကြောင့်လည်းမင်းသားလည်းပြီးကျင်တယ်ဆရာတော်ကြီးတွေကသိနေတာ နောက်တစ်ခုကအရကဗမရာစိတ်ဓာတ်ကနေပဲတဲ့လဲများဒီယထာများမှာဘိမှဓာတ်ကလေးတွေရှိတယ်အင်းသဘိနေပါတယ်မှာဆိုရင်သဘုတ်တိုင်ခေါ်တာတွေရှိတယ်အဲဒါဓာတ်ကနေပဲအဲဒီဓာတ်ကနေရှိနေလို့ဒီဘိညာလဲနိုင်တာဓာတ်ကနေကြိုးလိုက်တော့ကျိုးသွားပြီဆိုရင်မလဲနိုင်တော့ဘိညာမသွားနိုင်တော့ အဲလိုပဲတဲ့။တံမြာစိတ်ထောက်ကနေတဲ့။ဒါကတော့နည်းနည်းတယ်။ခုနေပြောလို့နားလည်မှာမဟုတ်ဘူး။ဒီလောက်ပဲမှတ်ထားအောင်မ။အဝိဇ္ဇာအကြောင်းရင်းခံပြီးတော့မသိသစ္စာလေးပါအမှန်တိုင်းမသိတော့ကိုယ်လိုရှိတဲ့ကြိုးကိစ္စတွေကြည့်အောင်လို့အာထုတော်သင်္ခါရတွေဖြစ်လာတယ်။အဲဒီအာထုမှုကြောင့်ဘဝအသည့်ဝိညာဉ်ဖြစ်တဲ့ဝိညာဉ်ကြောင့်နာယုသလနာပသဝေဒနာဆိုတဲ့အကျိုးတရားတွေဖြစ် ဝေဒနာအကောင်းဆုံးတွေခံစားရတော့

ဒေါက္ကံတွေကိုမြတ်စွာဘုရားချိုးပြပြီးပြီအရဟတမညာနဲ့ချိုးပြပြီးပြီအဲပြီးသားဖြစ်သွားပြီလို့ဆိုလိုပါတယ်အတိုင်းဒါလေးတော့တူတူသွားမှနည်းနည်းသိနေနေတဲ့ဥစ္စာတွေပြောနေမှာပြုအရဟံသန္တရာဆက်ဤဒေါက္ကံတို့ကိုချိုးပြတော်မူပြီးတော့မြတ်စွာဘုရားအရဟံသန္တရာဆက်ဤဒေါက္ကံတို့ကို သို့ပြတော်မူပြီးသောမြတ်စွာဘုရားအရဟံသမရာဆက်ဤရောက်ကန်တော်ကိုသို့ပြတော်မူပြီးသောမြတ်စွာဘုရားအဲနောက်တစ်ခုကလည်းပဲနောက်တစ်ခုကအရဟံနရဟဆိုတာသိကြွယ်ရပဲအာကမရှိဘူးတဲ့သိကြွယ်ရမရှိတဲ့မြတ်စွာဘုရားတဲ့လောကမှာ တချို့တချို့ပုဂ္ဂိုလ်တွေကညာပြီလူကြီးလူကောင်းအမိခံပြီးတော့နေတဲ့အချို့ချို့ပုဂ္ဂိုလ်တွေကမျက်မှောက်မှာမတော်တာကိုပြုလို့ရှိရင်သူများတွေကကြဲရမစို့လို့တဲ့မျက်ွယ်မျက်ွယ်မှာပုံကွယ်ပြီးတော့မကောင်းသောမှုတွေပြုကြတယ်လောဘအလိုလိုက်ဒေါသလိုလိုက်ဒီမကောင်းသောမှုတွေပြုကြတယ်မြတ်စွာဘုရားမှာတော့ သာသာသိစိတ်ကစင်ကြဲနေလောဘဒေါသအညစ်အကြေးတွေကမရှိတော့မျက်မှောက်ရောမျက်ွယ်ရောစိတ်ကအတူတူပဲအများကြီးမှနေတဲ့ဒီစိတ်ပဲစင်ကြဲနေတာတဘာလည်းနေတဲ့ဒီစိတ်ပဲဘယ်သူမှမမြင်တဲ့နေရာနေတဲ့ဒီစိတ်ပဲစင်ကြဲနေတယ်အဲနေရောညရောမျက်မှောက်ရောမျက်ွယ်ရောအခါခါသိစိတ်ကစင်ကြဲနေတော့စိတ်ွယ်ရရလို့မရှိဘူးမကောင်းဘူးတိတ်တိတ်ဖုံးပြီးတော့ပြုကြရအကြောင်းဘာမှမရှိဘူးအလိုလည်းမရှိဘူးဒါကြောင့်စိတ်ွယ်ရကျင်းတယ်လို့ဆိုလို့ရတယ်ဒါလည်းသိကြည့်ရကြကောင်းတယ် အရေးကြီးတယ်ဒီဥစ္စာလည်းမျက်မှောက်မျက်ွယ်ချင်းခပင်စင်ကြယ်၍တဲ့မျက်မှောက်ရဲ့မျက်ွယ်ရောခါခါပင်စင်ကြယ်လို့စိတ်ွယ်ရရဲ့လည်းမျက်စွာပြမရှိပါဘူးတဲ့။ဒါရင်ဆိုရမယ်အရဟံမျက်မှောက်မျက်ွယ်ချင်းခပင်စင်ကြယ်၍စိတ်ွယ်ရမရှိတော်မူသောမြတ်စွာဘုရားအရဟံ မျက်မှောက်မျက်ွယ်သင်္ခါသိမ်စင်ကြယ်၍သိကွယ်ရာမရှိတော်မူသောမြတ်စွာဘုရားအရဟံမျက်မှောက်မျက်ွယ်သင်္ခါသိမ်စင်ကြယ်၍သိကွယ်ရာမရှိတော်မူသောမြတ်စွာဘုရားနောက်တော့ဘုရား အရဟဆိုတာထိုက်တန်တယ်ဆိုတဲ့အနေနဲ့ပဲရှိတယ်မြတ်စွာဘုရားထိုက်တန်တယ်ဘာထိုက်တန်တော့လူနာမြမတ္တဝါတွေပူဇော်တိုက်တယ်အပူဇော်ကိုခံလိုက်တယ်လူတွေနတ်တွေမြမတွေတ္တဝါတွေကပူဇော်ကြတယ်ဆိုတာဘာလို့ရှိတော့တော့ဘာသာတိုင်းဘာသာတိုင်းလူမျိုးတိုင်းလူမျိုးတိုင်းယူသေးကြည့်ကြပူဇော်ကြဆိုတာရှိသူ့ဘာသာနဲ့သူ့လူမျိုးနဲ့သူရှိတာကြီးတယ်ပဲ အဲပူဇော်ခြင်းပတ်တာခြင်းရိုသေပြုခြင်းတွေဆိုတာရှိတယ်ပျော်လို့လုပ်ကြတာမဟုတ်ဘူးလို့ဆိုတာသူအကျိုးမျှော်လင့်ချက်ရှိတယ်သမ်းသာခြင်းလို့ကောင်းကျိုးတွေရနိုင်မယ်မျှော်ပြီးတော့လုပ်ကြတာအခုလူလူချင်းပေါင်းစင်ရမှာတောင်းမှအခွင့်အရေးရှိတဲ့ပုံကိုယ်တွေထံချင်းကရတယ်အယုဒေပြုရတယ်ဟွန်းအယုဒေပြုရတယ်ပေးတယ်ပေးရတယ်ကျွေးတယ်ကျွေးရတယ်အဲဒီလိုလုပ်ရတယ် အဲဒီလိုလုပ်တော့ကိုယ်ရေးရှိတဲ့ခါကျတော့အကူညီရအဲဒါလူလူချင်းသာပူဇော်ပတာယူတယ်ပြုတာပဲတချို့ညကြီးတွေအမြောင်များပေးကမ်းပြီးတော့ပူဇော်ရတာတွေလည်းရှိပါတယ်အရေးကြီးတဲ့ကိစ္စတွေကြာအများကြီးပူဇော်ပတာတွေရှိဘာဖြစ်လို့သူ့သွားပြီးတော့ဒီရှိတွေပေးရတယ်လဲဆိုတော့ကိုလိုချင်တဲ့ကိစ္စတွေကြည့်အောင်လို့လုပ်ရတယ်အဲ့ဒါက ကမ္ဘာလောကကြီးမှာဒီလိုလုပ်နေကြတာပဲလောကတွေနဲ့ဒီလိုလုပ်ရအဲသူအကျိုးတွေနဲ့သူကြီးရွယ်ချက်ရှိတယ်အဲဒီလိုပဲဘာသာရေးအနေနဲ့ကိုယ်ွယ်ကြတယ်ပူဇော်ကြတယ်ဆိုတာပြုနတ်တွေကိုယ်ွယ်ကြသစ်ပင်ကိုယ်ွယ်ကြတော့ကိုယ်ွယ်ကြတောင်ကိုယ်ွယ်ကြစသည်ဖြင့်ဒီလိုအားတွေရှိပါတယ်အဲဒီလည်းပဲကိုယ်အကျိုးလေးပြီးအောင်လို့ကိုယ်လိုချင်တဲ့ကိစ္စလေးပြီးအောင်လို့မျက်မှောက်တင်ဘေးအန္တရာယ်ကင်းအောင်ဒီလိုလဲရွယ်ပြီးတော့ပူဇော်တာရှိတယ်နောက်သံဃာဘဝတွေကြကောင်းစားရအောင်ဒီလိုရွယ်ပြီးတော့ပူဇော်တာလည်းရှိတယ် အဲ့ဒါတကယ်အကျိုးရှိမဲ့အရာဌာနပူဇော်မိလို့ရှိရင်တော့ဒါသဘာဝကျတာပဲနေရာကျခန္ဓာလူလူချင်းပေါင်းစင်ရမှာကိုယ်ကိစ္စပြီးအောင်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ထံကိုသွားပြီးတော့အဲပေကံပူဇော်ပတ်တာလိုက်လို့ရှင်ကိုယ်ကိစ္စလည်းပြီးသွားတယ်ဆိုရင်ဒါတန်ပါပဲတစ်ထောင်နဲ့တန်တယ်တစ်သောင်းနဲ့တန်တယ်တစ်သိန်းနဲ့တန်တယ်သူကနေရာကျကိုယ်ကိစ္စကပြီးသွားတာအဲဒီလိုမဟုတ်ပါပဲနဲ့ကိုယ်ကိစ္စမပြီးပါပဲနဲ့သွားပြီးတော့ပေးမိလို့ ပစ္စည်းဆုံးုံမျှဖြစ်ရင်တော့နေရာမကျဘူးအဲ့ဒါလိုပဲအသက်ရှင်ခြင်းနာခြင်းရင်စရှိသောကောင်းကျိုးတွေရအောင်တော့မများဘောကောင်းကျိုးတွေရအောင်ဆိုပြီးပူဇော်ပါတာချင်းပြုဘိုလ်လိုရှိတဲ့အတိုင်းအကျိုးတွေရလို့ရှိရင်တော့ဒါပူဇော်လိုက်တာပဲဘိုလ်လိုရှိတဲ့အတိုင်းအကျိုးမရဘူးဆိုလို့ရှိရင်မပူဇော်လိုက်ဘူးအဲမြတ်စွာဘုရားမှာတော့ တလောကလုံးနဲ့လွန်ကဲထူးမြတ်တဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်ဝိမု ക്തി ဂုဏ်ဝိညာဉ်လုံးလာဂုဏ်ဆိုတဲ့ဂုဏ်ကျေးဇူးတွေနဲ့အကုန်လုံးပြည့်စုံနေတယ်အဲဒီတော့ဂုဏ်ကျေးဇူးနဲ့ပြည့်စုံနေတဲ့အတွက်မြတ်စွာဘုရားပူဇော်လို့ရှိရင်မိမိတို့လိုရှိရတဲ့အကျိုးကြီးုံမြမကဘူးတဲ့မိမိတို့မျှော်လင့်တဲ့ပဲပို့ပြီးတော့ပြီးပါတယ်ဥပမာအားဖြင့်စိုက်ကြိုးရေးဌာနတွေနဲ့ဥပမာပြောရအောင်အဲစိုက်ကြိုးရေးမှာဒီပြီးနာကိုစိုက်ကြိုးလိုက်လို့ရှိရင်ဖြင့် ဒီဟာအပင်ပေါက်ပြီးအသီးသီးပြီးတော့အကျိုးတွေဘယ်လောက်ရမယ်လို့မျှော်လင့်တာအဲဒီဟာမြေကလည်းမြေကောင်းနဲ့ဖြစ်ပါမှမျိုးစေ့ကလည်းမျိုးစေ့ကောင်းဖြစ်ပါမှမိမိတို့လိုချင်ရတဲ့အကျိုးပြီးဒါရဲ့မျိုးစေ့ကလည်းမအောင်ဘူးမြေကလည်းနေရာမကျဘူးဆိုရင်ကိုလိုချင်တဲ့အတိုင်းမပြီးဘူးအဲကိုလိုချင်တဲ့အတိုင်းပြီးမဲ့မျိုးစေ့လည်းဖြစ်မယ်မြေကလည်းမြေကောင်းဖြစ်နေမယ်ဆိုရင်ဒါအသက်ကျိုးတင်တာပဲอืมအဲဒီလိုပဲ မြတ်စွာဘုရားမှာမျိုးစိတ်ကောင်းလို့မြေကောင်းလို့ပဲဖြစ်နေပါတယ်တဲ့ဒါကြောင့်မြတ်စွာဘုရားကိုလည်းရှင်မိုးရှိခိုးပြီးတော့ပူဇော်ခြင်းမန္တရာစသည်တို့ဖြင့်ပူဇော်ခြင်းမျိုးမျိုးသောဝိတုပစ္စည်းတို့ဖြင့်လူသားပူဇော်ခြင်းဘုရားလည်းကသက်တော်တရားရှိစဉ်ကဆိုလို့ရှိရင်ဆုံးစသည်တို့ဖြင့်ပူဇော်ခြင်းအခုလည်းပဲဆုံးနေပါလိမ့်ပညာသာပါပဲအဲဒီတော့ပူဇော်ပသခြင်းရိုသေပြုခြင်းဟာ မိမိတို့ရည်ရတဲ့အကျိုးတွေကိုကြီးစေနိုင်တယ်မိမိတို့မျှော်လင့်တဲ့အတိုင်းကြီးစေနိုင်တယ်မျှော်လင့်တာတဲ့တောင်ပိုပြီးဒီကလာကြီးစေနိုင်ပါသေးတယ်ဒါကြောင့်မို့ရသော်ဗျာလူနာဇမသတ္တဝါပေါင်းနေပူဇော်သူ့ခန္ဓာမူလိုက်ပါသေးတယ်။ဒါဆိုရမယ်အရဟံလူနာဇမသတ္တဝါပေါင်းတို့ဤပူဇော်သူ့ကိုခန္ဓာမူလိုက်သေးတော့ရသော်ဗျာ အရဟံလူနာမြမသတ္တဝါပေါင်းတို့၏ပူဇော်ထုကိုအနာမူလိုက်ပေသောမြတ်စွာဘုရားအရဟံလူနာမြမသတ္တဝါပေါင်းတို့၏ပူဇော်ထုကိုအနာမူလိုက်ပေသောမြတ်စွာဘုရား မြတ်စွာဘုရားရဲ့ဂုဏ်တော်၉ပါးတဲ့အခုအရဟံဂုဏ်တော်ဒါအချင်းချုပ်ပဲသုံးဖို့ပြီးအဲ၅ဖို့ပြီးသွားတယ်ဒီချင်းပုဒ်တွေလည်းအများကြီးအဲဒါတော့မဟောနိုင်ပါဘူးဒါတွေဟောနေပဲပြီးနိုင်လို့မပြီးနိုင်ဘူးဒါကြောင့်ဘုရားကတူတူလေးပဲမဲ့တရားကချက်လိုက်ရင်ကျဲတယ်လို့ပြောတာအဲချက်တာကလည်းလွတ်ချက်ရတာမဟုတ်ဘူးဒီဒီနေရာကရှိတဲ့ဆိုင်ရာတရားတွေယူပြီးတော့ဟောနေရတာဟုတ်อืมသရာတရား ထိုင်မြဲတည်ကြရင်ကောင်းတဲ့သရာတရားထိုင်မြဲတည်ကြရင်ကောင်းတာကသရာတရားအဲ့ဒီသရာတရားကိုသဘောပေါက်အောင်သရာတရားဆိုတာဘာဘာယုံကြည်တာတော့ဘုရားကိုယုံကြည်တယ်ဘုရားကဘယ်လိုဘုရားတော့အာဒီလိုဒီလိုကုန်တဲ့ပြည်စုံတဲ့ဘုရားအာပြောမယ်ဆိုပြောကြတယ်အများကြီးရှိသေးတယ်ဒီလည်းသိသိတယ်အဘုန်းကြီးကလည်းပြောနေအောင်တော့အခုဘုရားဘာသာရင်ပုဂ္ဂိုလ်ရဒီကုံတော်ကြီးနားလည်အောင်လေ့လာသင်ပါလေဝိသုဒ္ဓိမဲ့ ညမာပြီးဝိတော်ဒီမဲ့မှာဆိုလို့ချင်းဒါအဆုံးပါပါတယ်သူတော့ဘုံတော်ကိုယ်ကမရောက်သေးဘူးနောက်ဒုတိယရွယ်ကြမှာပါနောက်တရားတော်ဤကုံက6ပါးရှိတယ်6ပါးရဲ့အဲဒီဂုံတပုတ်ထုတ်ပြထားပါတယ်။အာနိဒိကောကျင့်ကြအထုကမုတ်ချကိုယ်ရင်တွေ့မြင်နေတော့တရားတော်မြတ်ပါပေတကားမြတ်စွာဘုရားဟောထားတဲ့တရားအာနိဒိကကုံနဲ့ပြည့်စုံတယ်။ကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့တဲ့တရားတဲ့အရေးကြီးပါတယ်။အဲဒီတရား ကိုယ်တိုင်ကျင့်လို့ကိုယ်ကတော့မသိဘူးအဲဆရာသမားတွေပြောလို့ကယုံနေရတယ်တရားကဟောထားလို့ကယုံနေရတယ်ဒါလို့ဆိုရင်နေရာမပြဘူးပဲနဲ့လူကကိုယ်လည်းသိပါအောင်မှာပေါ့သူများတွေကြီးတဲ့အာကုန်လို့ပဲဖြစ်မလဲအဲဗုဒ္ဓတရားတော်ကကိုယ်တိုင်ကျင့်ရင်ကိုယ်တိုင်တွေ့တယ်တဲ့အမှန်တရားအားကိုးရတဲ့တရားပါပဲသူပြောလူပြောနဲ့ယုံရတာမဟုတ်ဘူးသူတို့ကအားနာလို့ယုံရတာမဟုတ်ဘူးကိုယ်တိုင်ကိုတွေ့ပြီးတော့ကိုယ်တိုင်သိရတဲ့တရားပဲ ။ဘာနဲ့တူတယ်လဲဆိုလို့ရှိရင်တရားဆိုတာချိုးတယ်။ဟုတ်လားလူတိုင်းလူတိုင်းသိနေတာ။တရားချိုးတယ်။အဲတရားမစားဘူးတဲ့ပုဂ္ဂိုလ်မယုံလို့ရှိရင်ကြာတော့တင်ပြီးချိုးသွားတာပေါ့သူက။သာဆိုတာငန်းနဲ့လူတိုင်းသိနေတာပဲ။ဒါကြီးမစားဘူးတဲ့ပုဂ္ဂိုလ်မယုံလို့ရှိရင်ကြာတော့တင်ပြီးငန်းတာပဲ။သာမယာကြီးရှင်းတဲ့ကြာတော့တင်ပြီးရှင်းတာပဲ။ငါပြောသေးဆိုတာချိုးတယ်။ကြာတော့တင်ပြီးဆိုတာတရားတိချိုးတယ်။ဒါဝတင်ကြည့်ရင်ကိုယ်တိုင်သိရအဲ့ဒီလိုပဲ။ ကိုယ်တိုင်တွေ့ရတဲ့တရားတဲ့ကိုယ်တိုင်ကျင့်ကြည့်လို့ရှိရင်ဒီမြတ်စွာဘုရားဟောထားတဲ့တရားတွေအကုန်တွေ့ရပါတယ်တဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားအဲမေဖို့ကိုယောက်ျောင်းဖြစ်တဲ့ဝိပဿနာဉာဏ်နဲ့အစဉ်စဉ်ရှိရဲနာမရူပပရိစ္ဆေဒဉာဏ်ကစပြီးတော့အနုလောမဉာဏ်ကုတ္တရမဉာဏ်တိုင်ဝိပဿနာဉာဏ်တွေရှိတယ်အဲဒါတွေကိုယ်တိုင်တွေ့ရတဲ့တရားတွေဒါတွေတွေ့အောင်သူကလည်းအာထုတာမဟုတ်ဘဲနဲ့ဒီလိုမဖြစ်နိုင်ဘူးဘလို့မဖြစ်နိုင်ဘူးဒီလိုပုံကိုယ်တွေရှိတယ်အဲဒါတွေကတော့ အယံကာရောဟောနေတာလေတဲ့ဘယ်နဲ့သူကကျင့်ကိုကိုယ်တိုင်ကျင့်ကိုယ်တိုင်ရှင်းနေတယ်မြတ်စွာဘုရားဟောတာပဲဒီခြားတက်သေးခံပြီးတော့အာမဂါနဲ့ဟောထားတဲ့တရားတွေဘုန်းကြီးတို့ကလည်းအာမဂါနဲ့ဟောတာပါတကယ်ကျင့်ပါဘုန်းကြီးတို့ညကြားတဲ့တိုင်းကျင့်ဒီတရားတွေဒီလိုတွေ့ရမယ်ဒီညာတွေဒီလိုဖြစ်ရမယ်ဒီခြားခြားဟောနေအမှန်တန်ကောင်းပါဒါတော့ကိုယ်တိုင်ကျင့်ကိုယ်တိုင်တွေ့တဲ့တရားအားကိုးစရာ အကောင်းဆုံးပဲကိုယ်တိုင်မတွေ့ရဘူးဆရာသမားတွေဒါသိရဲ့ဆရာဆရာတွေဒါသိရဲ့ အဲဘုရားကသာသိရဲ့တို့မသိနိုင်ဘူးဆိုရင်ဒါဟုတ်ချင်မှဟုတ်မှာစဉ်းစားကြမနာကောင်းတယ်အဲဒီတော့ဘုရားမြတ်စွာဘုရားကိုယ်တိုင်ကျင့်လို့ရှိရင်တဲ့သူတရားကိုယ်တိုင်တွေ့ရပါတယ်တဲ့ဒီလိုဟောတာပဲအဲဒါလေးဆိုရမယ်မနာကောင်းတယ်အကုသိုလ်စိတ်ကောင်းတယ်သာနေတိကောသင်္ကြံအာထုတ်ကမုတ်ချကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါပေတကား သံဒိဋ္ဌိကောသင်္ကြံအာထုတ်ကမောချကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါလေတကားသံဒိဋ္ဌိကောသင်္ကြံအာထုတ်ကမောချကိုယ်တိုင်တွေ့မြင်နိုင်သောဘုရားတော်မြတ်ပါလေတကား နေ့တော့ဒီရင်ရအောင်မှာပဲနာရီ9နာရီခွဲသွားပြီ။ကြံရအောင်မှာဒီပါရီကရှိကြတယ်။နေ့စဉ်50ဟောသဘက်ခါဆက်ဟောတော့တော်တော်စုံသွားပါလိမ့်မယ်။တော်တော်စုံသွားမှာပဲနောက်ပိုင်းကျမှကျင့်မှုကျမ်းမှုအထုပ်ပုံလေးတွေလည်းဟောရမယ်။ဒီနေ့တော့ကျင့်မှုအထုပ်ပုံလေးကမရောက်သေးဘူး။နောက်ပိုင်းကျမှဒီတော့ကနေ့ပြီးတာကဝိသီတယံကောင်းတာပဲဟာလဲဝိသီတယံကောင်းတာကိုကျင့်သီလပဲဒါတော့ပြီးတယ်လို့ထားပါ။ ခိုင်မြဲဒီတိုင်းရင်ကောင်းတာပဲဟာလေခိုင်မြဲဒီတိုင်းရင်ကောင်းတာသရာတရားပဲအဲဒီသရာတရားသရာတရားအကြောင်းကိုမပြီးသေးဘူးခိုင်မြဲဒီတိုင်းမုံနေပါလေနောက်ပြောကြရင်အများကြီးရှိတယ်အဲဒါနဲ့အမျှဝေဒီတရားသိညာဆိုယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ် သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိသောဒီကောင်းမှုပေါင်း၏အဖို့ဘာကကိုအမိဖားတို့အားမြတ်ပေဝေပါကုန်၏ ဆွေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရနိုင်ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အားမြတ်ပေးဝေပါကုန်၏လုံးစုံသောသတ္တဝါအပေါင်းတို့အားမြတ်ပေးဝေပါကုန်၏လုံးစုံသောသတ္တဝါအပေါင်းတို့သည် ညရာကြ၍ကိုယ်စိတ်နှပြသံဃာကြပါစေညညညဒီလုံးကြပါ